ဥပါဒနဲ့ခန္ဓာ၅ပါးပဲလို့ပြရမယ်။ဘေယတိရံဥပါဒနဲ့ခန္ဓာ၅ပါးဟူသည်ဘယ်နည်းဟုမူကားရူပပါဒနဲ့ခန္ဓာသရူပပါဒနဲ့ခန္ဓာရူပပါဒနဲ့ခန္ဓာဤဝရဏုပါဒနဲ့ခန္ဓာသာဝရဏုပါဒနဲ့ခန္ဓာဤပညုပါဒနဲ့ခန္ဓာပညုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဤ ဝိညာဉ်ုပါဒနဲ့ခန္ဓာသာဝိညာဉ်ုပါဒနဲ့ခန္ဓာဤဒီဝေသနာမြည်ပေသည်အဲဥပါဒနဲ့ခန္ဓာ၅ပါးဆိုတာဒီနေ့ကဟောခဲ့ပြီးသားပါပဲဉာဏ်သူကြီး၅ဥဆိုနဲ့အတူတူပဲဘာမှမတူဘူးအတူတူပဲဒီမှာပရမတော်ကငွေလေးကောင်က၄ပါးဗုဒ္ဓသူသာ၅ပြား၅ခန္ဓာနည်းဆိုတာ၅ခန္ဓာအရိယဟောခဲ့ပြီအဲဒီခန္ဓာ၅ပါးနဲ့အခု သက္ကာယလို့ဆိုတဲ့ဥပါဒณะခန္ဓာ၅ပါးအတူတူပါပဲဟိုတုန်းကလည်းဥပါဒณะခန္ဓာ၅ပါးပဲဒီမှာလည်းဥပါဒณะခန္ဓာ၅ပါးအရာအားလျော်စွာမြတ်စွာဘုရားကအမိအမျိုးမျိုးတပြီးတော့ဟောထားတယ်ဒီတရားပါပဲဒီတရားတစ်ခုတည်းပဲကိုနေရာတော့ကတော့သူသားကြီး9ယောက်နဲ့တူတယ်ဆိုပြီးတော့ဥပါဒณะခန္ဓာ၅ပါးဟောတယ်သူသားသမားကြီးတွေ

အမှောင်ထဲမှာအလင်းမရှိဘူးအလင်းထဲမှာလည်းအမှောင်မရှိဘူးအလင်းထဲအမှောင်ထဲမှာနေနေရင်အလင်းမရဘူးအလင်းထဲမှာနေနေရင်အမှောင်မရှိဘူးအဲဒါအလင်းနဲ့အမှောင်နဲ့ကွဲနေတယ်လို့ပဲသက်ကာယဆိုတဲ့ဥပါဒณะခန္ဓာ၅ပါးတွေမချုပ်ငြင်းသေးတဲ့ညာကာလပါလို့ဒါဟိုဘက်ကမရောက်သေးဘူးဟိုဘက်ကမဟုတ်ဒီဘက်ကမရှိသေးတာပဲ ဥပါရဏခန္ဓာ၅ပါးတွေချုပ်ငိမ့်သွားပြီဆိုရင်ဒီဘက်ကမဟုတ်ဘူးဘက်ကဖြစ်သွားတယ်ဟိုဘက်ကရောက်သွားပြီအဲဒါကြောင့်ဒီဘက်ကနဲ့ဟိုဘက်ကနဲ့ဒီမှာတော့နှစ်ခုလုံးတော့ပေါင်းပြောမှဖြစ်ပါရိမန္တိရာခေမံအပရိဗျာတိခောဘိကဝေနိဗ္ဗာနသေတာတိဝသနံဘိကဝေယံတို့ခေမံဘိညာဖြစ်သော အာတိဘယံကြောက်မဲ့ဖွယ်ဖေးမရှိတော့မာရိမန္တိရာတိခောဧတံဟောမဘကဟူသောဤမည်သည်နိဗ္ဗာန်သာနိဗ္ဗာန်ယေတိဝေသနာမည်အဲဘေးမရှိတဲ့ဘေးရန်နေငြိမ့်ပြီးတော့နေတဲ့ဟောဘကဆိုတော့တရားမဟုတ်ဘူးနိဗ္ဗာန်ပဲနိဗ္ဗာန်ကိုဟောဘကလို့ဒီမှာဆိုလိုတယ်

န္ဓာ၅ပါးသေယုတ်ဝေပညာသင်္ခါရဝိညာဝိညာဉ်ခန္ဓာ၅ပါးတရားပဲအဲ့ဒီခန္ဓာ၅ပါးတရားတွေကငါပဲလို့လည်းထင်ရတယ်ငါဤဥစ္စာတွေငါနဲ့ဆိုင်တယ်လို့လည်းထင်ရတယ်ဒါတွေဟာဥပါဒณะခန္ဓာတွေပဲသူတို့ဘယ်မှာရှိနေတာတော့ဆိုတကူလုံးမှာရှိနေတယ်မျက်စိကမြင်တဲ့အခါကာလ

အဲဒီယုတ်ခန္ဓာလည်းပဲငါလို့လည်းထင်တယ်ငါယုတ်စာလို့လည်းထင်တယ်မျက်စိမျက်စိနဲ့တကွာတကူလုံးငါပဲဒီလိုထင်တယ်မြင်ရတဲ့အစဉ်လည်းကိုယ့်ကိုယ်ကိုမြင်ရလို့ရှိရင်အဲ့ဒီမြင်ရတဲ့ဥစ္စာလည်းငါပဲဒီလိုထင်တယ်ငါလို့ဆွဲလာမယ်ဆွဲလာမှုအဲ့ဒါမြင်ရကနေပြီးဆွဲလာမှုရုပ်ကိုဆွဲလာမှု ကြားရတာလည်းဒီတိုင်းပဲကြားမှုတရားပြည့်တဲ့နာယုံနဲ့ကြားရတဲ့အမှန်ယုံအဲနာနဲ့တကွတကူလုံးငါပဲနှာခေါင်းနဲ့တကွတကူလုံးငါပဲလျာနဲ့တကွတကူလုံးငါပဲအဲဒွိတိယဒါနကအတွေ့အထိကိုဖန်ယူရတဲ့ကာယပတာလာကိုကြီးရုပ်ခေါ်တယ်အဲဒီကိုကြီးနဲ့တကွတကူလုံးဟာငါပဲ ဒီလိုထင်နေတာကိုစိတ်နှလုံးကလည်းငါပဲမြညာကြရနာယစားရတွေးကြည့်ရသိရတဲ့အာယုံတွေလည်းကိုယ်တဏ္ဍာငါဟာတွေပြီးလို့ရှိရင်အဲ့ဒါတွေဟာအကုန်လုံးငါပဲလို့ဒီလိုထင်တာကိုအဲငါယုတ်စားတယ်လည်းထင်တယ်ငါလည်းပဲငါခြေပဲငါကိုယ်ပဲငါမျက်စိပဲငါနားပဲစသဖြင့်ငါယုတ်စားနေရတယ်လည်းထင်တယ်ဒါကြောင့်

ဒါကရုပ်ပါရဏခန္ဓာကိုပြောဝေဒနာသင်ညာသင်္ခါရဝิญဉ်သက်နာခန္ဓာတွေဒါတွေလည်းပဲမြင်ရကြရကနေပြီးသင်ကြနေတာပဲမြင်သိမှုထဲမှာခန္ဓာ၅ပါးနာမခန္ဓာ၄ပါးပါတယ်ဟိုတော့အကျေပြောပြီးပါပြီမြင်ငါမြသဘောကဝิญဉ်နဲ့ခန္ဓာမြင်ရတဲ့အာယုံကောင်းဆိုးလေးတွေကိုခံစားတာကောင်းသွားတယ်မကောင်းသွားဘူးလို့ထင်တာ

ကြားကြလဲဒီလိုပဲငါပဲငါဥစ္စာပဲငါကြားတာပဲဆွဲလမ်းနာရစာရသိတိရမသိကုစဉ်းစားကြံစီအကုန်လုံးမိလို့ကြီးပဲဆွဲလမ်းနေငါငါဥစ္စာနေရတယ်ကိုယ်နဲ့ဆိုင်တဲ့နေရတယ်ဘယ်လိုပဲဆွဲလမ်းနေတယ်အဲဒီလိုဆွဲလမ်းနေလို့ဒါဒီဥပါဒနာခန္ဓာလို့ခေါ်တယ်အဲဒီဥပါဒနာခန္ဓာ၅ပါးတရားတွေဟာသာသက်္ကာရပဲ ကြားရှိတဲ့ယုံနာအပေါင်းတွေတဲ့ဒါတွေကတော့တကယ်ရှိနေတာဟုတ်တယ်မရှိတော့ဘူးမြင်တဲ့အခါမှာမျက်စိဟာတကယ်ကိုရှိမြင်မှုဣတိယယုတ်လေးတကယ်ရှိမြင်မှုဣတိယယုတ်မရှိရင်မမြင်နိုင်ဘူးအာမြင်မှုဣတိယမျက်စိယုတ်မရှိတဲ့ပုဂ္ဂိုလ်မျက်စိပြည့်နေတဲ့ပုဂ္ဂိုလ်တွေမမြင်နိုင်တော့ဘူးမြင်ရမျက်စိတကယ်ကိုရှိဒီနဲ့စိတ်နဲ့မှတ်ပြီးလကားလားထင်နေတာမဟုတ်တကယ်ရှိလို့မြင် မဲမဲတယ်သူရှိတဲ့အတိုင်းပဲမြင်သွားတယ်အဲဒီတော့မျက်စိလည်းတကယ်ရှိတယ်မြင်ရတဲ့အခြင်းလည်းတကယ်ရှိတယ်မြင်ပြီးတာလေးကောမြင်ပြီးတာလည်းတကယ်ရှိတာပဲမြင်ပြီးတာမမြင်မဲနဲ့မြင်တယ်လို့စကားသာပြောတာပေါ့တကယ်ကိုမြင်တာဒါကြောင့်မျက်စိအခြင်းမြင်ပြီးမှုဒီသုံးခုပေါ်တို့ကြွားခြင်းညာလားသင်ကြားကြည့်တဲ့ယုံနာအပေါင်းပဲ

လေးသက္ကာယမလေးသက္ကာယကြာစီနေကြာစီရကုဏမန်တွေဒုက္ခတွေမလေးသက္ကာယမလေးသက္ကာယလာပြီကြာစီဒုက္ခတွေမလေးသက္ကာယကြာစီနေဒုမေဒုက္ခတွေမလေးသက္ကာယ ာနံတရားတွေကသက္ကာယလို့ခေါ်သည်ပါဠိလိုပါနဲ့ကာယနဲ့လည်းကူတွဲထားတယ်ပါကသင်ကြားကြည့်သည်ပါပါဠိလိုပန္တဘုရားပါဖြစ်လာတယ်ပန္တကပါဖြစ်ပန္တသင်ကြားကြည့်သည် သန္တာရပတိလို့ကာယနဲ့ပေါင်းတဲ့ခါမှာသန္တာရအသာတစ်လုံးနဲ့ပုံပေါ်ရဘူးနောက်ကတာလေးရတဲ့ရှင်းရတယ် နာယောတာရရှိတာနဲ့အဲ့ဒီအတွက်နဲ့နောက်ကကာယမှာနှလုံးသင်ပြီးသက်ကာယအိန္ဒိယပြည်ကိုဖားနေဆိုရင်ပက္ကာယလို့ဖားရမှာပက္ကာယသက်ကာယပမာကတော့ပမာကလည်းလိုက်ပြီးတော့ပြည့်ရှင်ပက္ကာယပက္ကာယပက္ကာပက္ကာတဘုတ်အန္တရာပက္ကိလာတောင်းပက္ကိလာအဲ့ဒီတောင်းပက္ကိလာအတွက်ကာယနှလုံးသင်ပြီးတော့သက် သတ္တယသမာဓိသက်တာယလို့ပါသင်ကြားရှိတဲ့ယုံနာအပေါင်းကိုသက်တာယကိုခေါ်သည်ဒီနေ့ယုံနာဒီမှာဒီသက်တာယယုံနာဒီမှာဒီကိုလည်းဟာလာသက်တာယအာဒိကိသက်တာယအာယဒုက္ခသစ္စာတရားပဲသမုဒယသစ္စာတရားရတော့မဟုတ်

တမင်းသဘိသေဒုက္ခရိယသစ္စေမေဇုပါရဏခန္ဓာဒိဋ္ဌဝဇနိယံဒီလိုလဲဟောဒီကိုရတော့ဒုက္ခရိယသစ္စာဒုက္ခရိယသစ္စာဒီအရိယတော့သိရတော့သိရမှန်တရားဒီကတမင်းသဘယ်နည်းမှာပါ

သက္ကာယမြည်တဲ့တရားရှုနေတယ်ဆိုလည်းဟုတ်တာပဲဥပါရဏခန္ဓာ၅ပါးတရားရှုနေတယ်ဆိုလည်းဟုတ်တာပဲမှန်တယ်ဟောတယ်မှာဝါဒနာအခြေခံတရားတွေဘုန်းကြီးဆောင်းဖို့ပေးတာဝါဒနာညောဆိုတာဘယ်ဟာရှိရင်ဖြစ်သည်ဆိုရလာနိုင်တာငါးခန္ဓာမှန်စွာရှိရင်ဖြစ် ပါရဏကနာ၅ပါးကြာယူရတယ်လို့အမှုပေးတာပြောနေတဲ့အတူတူပဲသက္ကာယဆိုတာနဲ့ဥပါရဏကနာ၅ပါးဆိုတာနဲ့ဒုက္ခသစ္စာဆိုတာနဲ့အတူတူပဲခံရတာတွေဆိုတာမအောင်တော့ပြောတာလည်းပူတာလည်းဆိုတာသာသာတွေအကုန်လုံးမှတ်ရအောင် ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်း Oh. သွေလာနာယာငါခန္ဓာမှန်စွာကျွ၍ဖြစ်သည်သာအဖြစ်သွေလာနာယာငါခန္ဓာမှန်စွာကျွ၍ဖြစ်သည်သွေလာနာယာငါခန္ဓာမှန်စွာကျွ၍ဖြစ်သည်သွေလာနာယာသွေလာနာယာ တိจิตတိသမ္မာတိจิตတိဝေဒနာယာအာသာသမ္လောကံจิตတိဝေဒနာယာအာသာသမ္မာတိจิตတိခုတနစီဝေဒနာယာအာသာသမ္မာ e lale a naa aa le a

အခုဗမာကတော့သိနာမလဲဘူးအဲ့ဒါနားလည်အောင်လို့ဘုန်းကြီးကဆွဲလန်းနိုင်တာလို့ဥပါဒာရအောင်ဖြစ်တယ်ဆိုတာဥပါဒာကဆွဲလန်းတာပဲဆွဲလန်းနိုင်တဲ့ဥစ္စာတွေဆွဲလန်းမှုရဲ့အာယုံဖြစ်တဲ့ဥစ္စာတွေဆွဲလန်းမှုရဲ့လက်လန်းမိတာတရားတွေလို့ဆိုလိုတယ်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှုရဖြစ်သည်ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးရှုပြီးတော့ဖြစ်တယ်ဒီဆွဲလန်းနေတဲ့ခန္ဓာ၅ပါးရှုတာကလည်းနိမန်နဲ့နိမတော့နှစ်ခုတော့ရှိသေးတယ်

ဝိပဿနာကတော့နီးမှန်နဲ့ရှုပြီးတော့ဒီအမှန်တိုင်းနဲ့သူတို့ရှိရှိတဲ့အတိုင်းဖြူရင်ဖြူတဲ့အတိုင်းမဲရင်မဲတဲ့အတိုင်းဖြစ်ရင်ဖြစ်တဲ့အတိုင်းပြည့်ရင်ပြည့်တဲ့အတိုင်းမမြဲရင်မမြဲတဲ့အတိုင်းသူရှိတဲ့အတိုင်းလေးရှုတယ်ရှိတာတဲ့ပို့ပြီးတော့မရှုဘူးအဲဒါကြောင့်ဒါကဆွဲလန်းနိုင်ရာငါးခန္ဓာဆိုပြီးတော့မှန်စွာရှုရမယ်မှန်စွာလေးထည့်ထားတယ်အဲဝိပဿနာညာဆိုတာဘယ်ဟာရှုရဖြစ်သလဲဆိုမေးတယ်

ရရင်လည်းကြားတာတကယ်ဖြစ်တာပဲမဖြစ်ဘဲနဲ့အလကားလားစိတ်နဲ့ကူးပြီးတော့ယူတာမဟုတ်ဘူးစိတ်နဲ့အလကားလားစိတ်ကူးပြီးတော့ယူလို့ရှိရင်အဲ့ဒါတွေကသဘာဝမကြဘူးသဘာဝကြတာမဟုတ်အစင်းတွေကိုယ်မှမမြင်ပါပဲနဲ့ဒီရုပ်စင်းတွေဖြစ်နေတယ်ပြက်နေတယ်သွားစဉ်းစားလို့ရှိရင်ဒီဥစ္စာသဘာဝမကြဘူးဒါနဲ့အဲ့ဒီခိုက်တာမြင်တာမှမဟုတ်ပဲဟွန်း ယူပါယုံမမြင်မဲနဲ့ယူပါယုံနေရာဖြစ်ပြနေတယ်လို့သင်မြင်လို့ရှိရင်အဲ့ဒါသဘာဝမကြောက်ပါဒာယုံအပန်းကိုမကြပါပဲနဲ့ပါဒာယုံအပန်းနေရာဖြစ်ပြနေတယ်ရှုလို့ရှိရင်အဲ့ဒါသဘာဝမကြောက်ဟိုစာပြောတော့ဟုတ်တော့ဟုတ်တယ်ဟုတ်ပေမဲ့လို့သူရှုတဲ့အခါမှာမရှိဘူးမရှိပဲနဲ့သူစိတ်ကူးပြီးတော့ရှုနေစိတ်ကူးပြီးတော့ရှုတော့သူ့ညာထဲမှာသင်တာပါဒာယုံဆိုတဲ့နာမည်ကလည်းနာမည်ပဲဖြစ်နေတယ်အပန်းလည်းမဟုတ်ဘူး ဖြစ်တယ်ဆိုတာလည်းသူ့ဟာသူဖြစ်တာအပြစ်တယ်ဆိုတာသူ့ဟာသူဖြစ်တာတကယ်ဖြစ်တာဖြစ်တာမဟုတ်ဘူးသူကအဲဝါယောပထဝီဓာတ်တို့အာဘောဓာတ်တို့ဒေဇောဓာတ်ဝါယောဓာတ်တို့လည်းဒီတိုင်းပဲအဲ့ဒါတွေကိုကမတွေ့ပဲနဲ့ဒီတိုင်းမထူရခဲမှာကျောင်းသားနေတာဟာဖြစ်ပြနေတဲ့တရားတွေယူတယ်။အဲ့ဒီခိုက်တာမှာပထဝီဓာတ်တစ်ခုခုကို တွေ့ကြည့်ပြီးတော့ရှင်းတော့မှန်တယ်တွေ့ကြည့်ပြီးတော့ရှင်းတာမဟုတ်ဘဲနဲ့အလွတ်ဆိုလို့ရှိရင်ဒါမှန်တယ်လို့မဆိုနိုင်ဘူးအဲဒီပထဝီဓာတ်ခမကျမ်းသားတဲ့သဘောအဖြစ်ပြနေတယ်ဖြစ်ပြီးပြတယ်ဖြစ်ပြီးပြတယ်ဆိုတော့သာပြောတော့သူကအမှန်သားပဲမမင်းမလို့အဲဒီလိုပထဝီဓာတ်အဖြစ်ပြနေတယ်လို့ရှုနေတဲ့ပုဂ္ဂိုလ်မေးကြည့်ရင်ဘယ်နာကဖြစ်ပြတာတော့ပထဝီဓာတ်ကဘယ်နာကတော့ ခေါင်းထဲကပထဝီဓာတ်လားကိုယ်ထဲကပထဝီဓာတ်လားလက်ထဲကလားခြေထောက်ထဲကလားဘယ်နာပိုင်းကပထဝီဓာတ်တို့မေးလို့ရှိရင်အဲဒီလိုစဉ်းစားပြီးရှုတဲ့ပုဂ္ဂိုလ်ကဘယ်နာပိုင်းကမှမဟုတ်ဘူးသူကပထဝီဓာတ်ဆိုတဲ့နာမည်နဲ့ထဲမှာကျမ်းသာတယ်ဆိုတဲ့အမိဝါဟာရတွေနဲ့ဒါတွေသူရှုနေတာပဲဒါတွေပြညာခေါ်တယ်ဇာတွေကပါတဲ့ ကျမ်းဂန်တွေကဆိုထားတဲ့အမည်တွေအားလည်းအမည်ပဲမထူးဘူးပြညာပဲဒါတွေပရမမဟုတ်ဘူးပရမဆိုတာကတော့တကယ်ကိုထဲမှာကျမ်းမ်းတဲ့သဘောလေးတွေတွေ့နေမှာဒီမှာပရမခေါ်တယ်ပူအေးတဲ့တေဇောရတရားဖြစ်ပြနေတယ်လို့ဒီလိုစဉ်းစားပြီးတော့ယူနေတဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲအဲဒီခိုက်တာမှာတကယ်ပူတာအေးတာလေးတွေတွေ့ပြီးရှိရင်တော့ဟုတ်မှာပေါ့ဒါလို့မဟုတ်ဘဲနဲ့ပူတဲ့သဘော အေးတဲ့သဘောနှွေးတဲ့သဘော သေသောရတရားဖြစ်ပြနေတယ်မမြဲဘူးလို့ဆင်ញင်းနေတယ်။အဲဒီဆင်ញင်းတဲ့ပုဂ္ဂိုလ်မင်းများစစ်စစ်ကြည့်ရင်ဘယ်မှမဟုတ်ဘူးလို့။ကောင်းတယ်ကပူသာလားလက်ထဲကပူသာလားကိုယ်ထဲကပူသာလားခြေထဲကပူသာလားဘယ်နာပိုင်းကဘယ်နာကနေပြီးဘယ်လိုပူနေတာတော့မေးလို့ရှိရင်ဘယ်နာကမှမဟုတ်ဘူးသူကစာပေကျမ်းဂန်တွေကပါတဲ့အတိုင်း ဆင်ញင်ပြီးတော့သူကျူနေတာအဲဒီဥစ္စာသဘာဝမကြဘူးဒီဥစ္စာနာမည်တွေပြည့်ညက်တွေခေါ်တယ်အဲတောင်းတင်းလှုပ်ရှားတဲ့ဝါယောဓာတ်တွေဖြစ်ပြနေတယ်ဆိုကျူရတယ်အဲဒါလည်းပဲအဲဒါလည်းပဲသူကိုယ်တိုင်တွေ့ပြီးတော့ကျူတာမဟုတ်လို့ရှိရင်ဒါလည်းသဘာဝမကြဘူးကိုယ်တိုင်တွေ့မှာဘယ်နာက ဝါယောဓာတို့တောင်းနေတာဘယ်နာကတောင်းနေတာတော့ခေါင်းတွေကလားလက်တွေကလားကိုယ်တွေကလားဘယ်နာစိတ်ပိုင်းကတောင်းတာတော့ဘယ်နာစိတ်ပိုင်းကတင်းနေတာတော့ဘယ်နာကလှုပ်ရှားတာတော့မေးလို့ချင်းစဉ်းစားဆင်ခြင်ရှုနေတဲ့ပုဂ္ဂိုလ်ဖြည့်စရာမရှိဘူးသူကအမြည်ပဲဖြစ်တယ်အဲဒါတွေကသူကသဘာဝမကြဘူးအဲသဘာဝကြကြဆိုရင်

နာယုတ်ရဲ့ကြာရဌာနနာယုတ်ကြားတဲ့အပန်းကြားသိနေတဲ့သဘောတကယ်ရှိနေတာအဲ့ဒါရှိရနာအစရတယ်လည်းအတူတူပဲဒွိတိယတွေမှာလည်းကိုယုံနဲ့ဒွိတိယတဲ့ယုံနဲ့ဒွိတိပြီးတော့သိနေတဲ့စိတ်နဲ့အဲ့ဒါတကယ်ရှိနေတဲ့တရားတွေဒါတွေကိုရှိရတယ်အဲ့ဒီထင်ရှားရှိတာလေးတွေကိုရှုမှသဘာဝကြတယ်ဒါလေးတွေရှုမှပရမတ္ထသဘောအမှန်လေးတွေတွေ့ရတာ ။အခုယောဂီပုဂ္ဂိုလ်တွေမှာမြင်နိုင်ကြတဲ့တရားကြောင့်ပါပေါ်တဲ့တရားတွေရှိနေ။တကယ်ရှိတာတွေရှိနေတာတကယ်ဟုတ်တာတွေရှိနေတာမရှိတာတွေကိုတွေးပြီးစဉ်းစားပြီးရှိနေတာမဟုတ်ဘူး။တကယ်ရှိတာတွေရှိနေတာပဲ။ဖောင်းနေပိန်နေရှိနေ။ဘယ်တဲ့ကနေပြီးဖောင်းတဲ့နေတဲ့သဘောပိန်ကြသွားတဲ့သဘောသူကတကယ်ရှိနေတာကွာမဟုတ်ဘဲနဲ့တွေးပြီးလို့ယူတာမဟုတ်ဘူး။ဘောရတာအချင်းဖောင်းနေပိန်နေတာဆိုတော့ဟိုမှာ ဝေဒကနေပြီးတောက်တဲ့သဘောတင်းတဲ့သဘောလှူရှားတဲ့သဘောတကယ်ကိုရှိနေတာဟောမှာအဲဒီတကယ်ရှိနေတာတွေရှိလို့သာသဘာဝကျတကယ်မရှိတာကိုရှိလို့ရှိရင်သဘာဝမကျဘူးအတက်မှာတော့ဒကာကြီးကြောက်ကကျောင်းတစ်ခုရောက်သွားတော့အဲဒီကျောင်းမှာတရားအထုတ်နေတဲ့ဒကာကြီးရှိတယ်ဆိုတော့

ဒါကျတော့ဆရာကဒီလိုဆရာဘုန်းကြီးကဒီလိုပေးထားတာဟာဆရာဘုန်းကြီးကပေးတယ်ခင်ဗျားတို့ဥစ္စာမှားလာပဲလို့ပြောတယ်မှားလာတယ်ပြောတော့ဟိုတရားတွေကသိမခံနိုင်ဘူးပေါ့လေသူဥစ္စာကိုဥစ္စာမှားတယ်ဆိုတာတိတ်တိတ်သာမဟုတ်ဘူးကမခံနိုင်တော့သူဆရာဘုန်းကြီးကလျှောက်ဆရာဘုန်းကြီးကလည်းဟာဒီတကခေါ်ရအောင်ဆိုတာမေးဦးမှာနည်းနည်းငါငါပေးတာလည်းခမတာမင်းနဲ့မှားတယ်ဆိုပါမှားတယ်အဲ့တော့ ဒီတကာကလည်းသူကသတ်သွားသွားတကာကိုသူကညံ့တဲ့တကာမဟုတ်ဘူးသူကနေသာရီပါရီတော့ကိုပါဠိတွေပါတယ်ကျေရနာသင်္သာဗရာမို့ဒါပေမဲ့လည်းသူကသာပိကျမ်းကနေတော်တော်လေးလေးလာတာပဲတော်တော်လေးသူကမှတ်သားတာဇာတုံးကလည်းတခြားနည်းနဲ့သူကကမ္မထာတရားတွေပါလေတော်တော်လေးလာထားတာပါပဲနောက်ပိုင်းကျတော့ဘုညာ ဘုံညာစာအုပ်တွေပါတွေတွေ့ဘုံညာနဲ့တော့မစမတွေ့သေးပါဘူးစာအုပ်တွေပါတွေတွေ့ပြီးသဘောကျတယ်အဲဒီတုန်းကပါပဲအဲဒီတုန်းကအခြေအနေတုန်းကသူကအားနဲ့သူ့ခေါ်တော့သူ့သွားတယ်သွားတော့တကားမှားတယ်လို့ဒီကမ္မထာနေငါဒီဟာတကားတွေအားထုတ်နေတဲ့ကမ္မထာမှားတယ်လို့ပြောတော့ဟုတ်သလားဟုတ်တယ်ကြာမှားနေဘာမှားတော့ရှင်ပြလာခြင်းတတိတော်လည်းတွေ့ပြမယ် ဆိုပြီးသူကခေါင်းလေးကင်ပြီးတော့သူကလှုပ်ပြတာရှင်ပြအခုရှင်ပြရဲ့ညံထဲမှာဘာရင်းနာဖြစ်ပြတာတွေ့နေသလိုသူကမေးတော့မေးတော့လှုပ်နေတယ်ဆိုတော့သာသဘောကတော့လှုပ်တယ်ဆိုရင်ဝါယောဒလှုပ်တယ်ဆိုတော့ဝါယောဒဝါယောဒတွေဖြစ်ပြနေတယ်တကကြီးအဲအဲ့ဒါမှားတာ ကပြောတယ်ရှင်ပြမှားတယ်နေရာရှင်ပြဝါယောဒမျက်စိနဲ့မြင်မှမလားရှင်ပြမြင်ပြီးတော့ပြောတာမဟုတ်လားဝါယောဒဆိုတာမြင်ကောင်းတဲ့တရားမဟုတ်ဘူးတွေးကြည့်ရမယ်တရားပဲအဲကာယဝိညာဉ်နဲ့သိရမယ်တရားရှင်ပြစက္ကုဝိညာဉ်နဲ့လောက်တာကိုရှင်ပြသိတယ်ဆိုတော့ဒါသဘာဝမကြဘူးဒါပြညာပဲသူကပြောတာမလုံနိုင်ဟုတ်တော့ဟုတ်သူကသူပြောတဲ့အတိုင်းပဲသူကမြင်တာနဲ့ကို အဲဒီလှုပ်ရှားတဲ့ဥစ္စာမြင်ပြီးလှုပ်ရှားတယ်လို့သိတာကပညာပဲဆိုတာသုတ်တော့သုတ်တာတော့ဟုတ်တော့ဟုတ်တယ်ဟုတ်ပဲပဲလို့သူကပညာပဲသဘောမကျောက်ကိုယ်နဲ့ထိပြီးမှသိရမှာကိုဘုဒ္ဓဘာသာဘာရဒဆိုတာတောင်းတယ်တင်းတယ်တွန်းကန်တယ်လှုပ်ရှားတယ်ဆိုတာကိုယ်နဲ့တွေ့ထိပြီးတော့သိရတယ်တရားကိုကာယဝိညာဉ်တရားခေါ်တယ်စက္ခုဉာဏ်တရားမဟုတ်မနောဝိညာဉ်တရားတော့ရှိပါတယ်ဒါပဲမဲ့လို့ သဘာဝအရင်းကံကတော့ကာယဝိညာဉ်တရားဆိုတော့ကာယဝိညာဉ်နဲ့တွေ့ထီပြီးတော့သိရမှာအဲဒါရှင်များမျက်စိထဲမှာမြင်ပြီးတော့ဖြစ်ပြသွားတာကအမှန်ရှိတာကသက္ခုဝိညာဉ်တရားရူပယုံတွေတရားတဲ့ရူပယုံတွေအဆင်းပဲမြင်ပြီးပြမြင်ပြီးပြမြင်ပြီးပြတာရူပယုံတွေပြည့်နေတာတဲ့အဆင်းပြတာပဲဒီနေရာပြည့်ဟိုနေရာပြည့်ဟိုနေရာပြည့်အဲ့ဒါတွေပြည့်အဲ့ဒါအရှင်ပြရှုတယ်ဆိုရင်ဒါမှန်တယ်အခုအရှင်ပြဟုတ်

သဘာဝလည်းကြပြီးတော့ရှုမှမှန်မှန်ကန်ကန်မှန်တိုင်းသဘောလေးသိပြီးတော့ရှုမှဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှု၍ဖြစ်သည်တဲ့ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေအမှန်တိုင်းရှုရမည်မြင်တဲ့ခိုက်တာမှာရှိတဲ့ခန္ဓာ၅ပါးကြားတဲ့ခိုက်တာနားတဲ့ခိုက်တာသာသိတဲ့ခိုက်တာတွေးထိတဲ့ခိုက်တာစိတ်ကူးစဉ်းစားကြံစည်တဲ့ခိုက်တာမှာရှိတဲ့ခန္ဓာ၅ပါးတရားတွေကို အမှန်အတိုင်းရှိရမည်ဖြစ်ပေါ်လာပေါ်လာတဲ့အတိုင်းသူပေါ်လာတာလေးပဲကြည့်နေုံပါပဲကိုကဘာမှလုပ်ယူရတာမဟုတ်ပါဘူးอืมခန္ဓာ၅ပါးတရားတွေဆိုတာသူ့ဟာသူဖြစ်သူ့ဟာသူဖြစ်နေတာပဲကိုကဒီခန္ဓာ၅ပါးတွေဖြစ်အောင်လို့လည်းကြောင်းကြမဆက်ရဘူးဖြစ်အောင်လို့လည်းကြောင်းကြမဆက်ရဘူးသူဟာသူဖြစ်သူဟာသူပြည့်နေတာလေကိုကမရှိနိုင်ရင်တော့မသိမရှိနိုင်ရင်ပြရမှာပဲ မကျူပဲနဲ့နေလို့ရှိရင်မသိဘူးရှုလို့ရှိရင်သိရတယ်ရှုလည်းပဲရှုကစားမှာတော့တတိတို့တမာရီတို့ညာတို့ကအားနဲ့နေပြီးတော့အမှန်တိုင်းမသိသေးဘူးပေါ့ရှုကစားပုဂ္ဂိုလ်ကမမိသေးဘူးယုံနာတွေကအမတန်မြန်နေတဲ့တရားတွေအဲဒါတွေကိုကစပြီးရှုကစားဆိုတော့ရှုတဲ့ပြီးတဲ့ညာလေးကမမြန်သေးတဲ့ဟာကိုနှေးနေတယ်တတိတို့တမာရီတို့ညာတို့ကနှေးနေတယ် နေနေတော့သူ့လောက်မမြန်တော့ဘူးအမှန်တိုင်းသဘောလေးမပြီးသေးဘူးသူကရှင်းတော့တရားတွေဆက်ဆက်ပြီးတော့မလို့ရှိနေသေးတာပဲအဲသတိသမารိညာနဲ့အားကောင်းလာတဲ့ခါကာလကျတော့တကယ်ဖြစ်ပေါ်တဲ့တရားလေးတွေတကယ်အတိုင်းပြီးတာပဲသူဖြစ်ဖြစ်တဲ့တိုင်းပြီးတာတကယ်ရှိရှိတဲ့တိုင်းပြီးရှိတဲ့တိုင်းပြီးုံနဲ့မကဘူးတော့ကြတော့အစနဲ့အဆုံးနဲ့ဒီပိုင်းဒီပိုင်းလေးတွေပိုင်းခြားပြီးတာတယ် မြင်တာလေးဟာမြင်ပြီးပြောက်ကြားတာလေးဟာကြားပြီးပြောက်နာမသာသာဒုတိတာလေးတွေလည်းဒုတိပြီးပြောက်သိကုသနာကြံစီတာလေးလည်းသိကုသနာကြံစီပြီးတော့ပြောက်ရှုတာလေးလည်းရှုပြီးပြီးတော့ပြောက်ချက်ချင်းချက်ချင်းတခါလဲပေါ်ပြီးပြောက်နေတာလေးတွေကိုပဲကြပြီးတော့သိရတယ်အဲ့ဒါဟာပြတ်မှတ်ထားတာမဟုတ်ဘူးခြေကခြေကတွေလိုက်ယူရင်ဒါကိုယ်တိုင်တွေ့တာပဲဒီလိုတွေ့မှသူကသဘာဝကျတာအဲဒီလို ဆွဲလာနိုင်ရာငါခန္ဓာမှန်စွာရှု၍ဖြစ်သည်ဆွဲလာနိုင်တဲ့တရားလေးတွေခန္ဓာငါးပါးတရားလေးတွေအမှန်တိုင်းရှုပါတဲ့ပထမတော့ဖြစ်ခဲ့ဖြစ်ခဲ့ကလေးတွေလိုက်ရှုဖြစ်ခဲ့ဖြစ်ခဲ့တွေရှုပါများလာတဲ့ခါမှာအစနဲ့အဆုံးလေးတွေတွေ့လာတော့အနေဆာမမြဲဘူးလို့လည်းသိတာဒါမှန်စွာရှုတာပဲဒုက္ခဖြစ်ကြည့်ပြခြင်းနဲ့ဆင်းရဲကြီးတယ်ပဲဘာမှကောင်းတဲ့တရားတွေမဟုတ်ဘူးလို့လည်းကျွေးကျွင်ပြီးလာဒါမှန်စွာရှုတာပဲ သူသဘောတိုင်းသူ့အသူဖြစ်ပြနေတဲ့သဘောတရားများပဲတို့အစကထင်ထားတဲ့အတိုင်းသက်ရှင်နေတဲ့အကောင်လည်းမဟုတ်ဘူးသဘောတရားလေးမျှပဲဒါရွှင်ရွှင်သဘောကြပဲပြီးတာဒါမှန်စွာရှုတာပဲအဲ့ဒီအနိစ္စဒုက္ခအနတ္တမှန်တိုင်းပြီးအောင်လည်းရှုရတယ်ပထမတော့သူ့သဘောမှန်လေးတွေပြီးအောင်မျှတယ်သဘောမှန်လေးတွေဟိုမှာအတွေ့အထိဆိုလို့ရှိရင် တောင်းရင်တောင်းတာလေးသဘောမှန်ပေါ့တင်းရင်တင်းတာလေးသဘောမှန်ပဲလှုပ်ရင်လှုပ်တာလေးကသဘောမှန်ဘလောက်ပဲပြီးပြီးဒီသောရရှင်မိတဲ့အခါလည်းပဲပူရင်ပူတာလေးကသဘောမှန်ပဲအေးရင်အေးတာလေးသဘောမှန်ပဲနှွေးရင်လည်းနှွေးတာလေးသဘောမှန်ပဲပထဝီဓာရှင်မိတဲ့အခါကလည်းပဲอืมခက်မာတာတောင်းခက်မာတာခက်မာတဲ့အတိုင်းကျမ်းနာတာကျမ်းနေတဲ့အတိုင်းနူးညံ့တာနူးညံ့တဲ့အတိုင်းချောတာချောတဲ့အတိုင်းအဲလေးတာလေးတဲ့အတိုင်းအဲ့ဒါလေးတွေကို

နေစာမြဲတယ်လို့လည်းထင်လိမ့်မယ်ဒုက္ခချမ်းသာတယ်ကောင်းတယ်လှပါတယ်တင့်တယ်လို့လည်းထင်လိမ့်မယ်အတ္တငါငါကောင်းမယ်အသက်ရှင်နေတဲ့ကောင်းမယ်လည်းထင်လိမ့်မယ်အဲဒါဖြစ်ခိုက်တရားတွေမရှိလို့ပဂရိပုဂ္ဂိုလ်တွေမှာဖြစ်ခိုက်တရားတွေမရှိဘူးမြင်ခိုက်မှလည်းမရှိကြားခိုက်မှလည်းမရှိအဲမြင်တာတွေကြားတာတွေအကုန်လုံးမြဲနေတယ်လို့လည်းထင်တယ်ငါပဲတင့်တယ်လည်းလှပါတယ်ဒီလိုလည်းထင်နေတာဖြစ်ခိုက်မရှိယုံနာလို့ ဆွဲမှုဝင်ရောက်သည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်အမြဲတယ်လို့လည်းထင်နိုင်မယ်ကောင်းတယ်လို့လည်းထင်နိုင်မယ်ငါကောင်းလို့လည်းထင်နိုင်မယ်ဒီမှာဝိပဿနာဆောင်းအခြေခံတရားမှာသံမှုလေးတွေပေးထားပါတယ်ဖြစ်တိုင်းမှရှိယုံနာလို့စွဲမှုကင်းပြောက်သည်တဲ့ဖြစ်တိုင်းဖြစ်တိုင်းကိုမှတ်ပါတဲ့မြင်တိုင်းကြားတိုင်းဖြစ်တိုင်းဖြစ်တိုင်းလေးမှတ်ယုံနေတာမှတ်နေပါ ွဲလာမှုတွေကြောက်သွားပါလိမ့်မယ်ဖြစ်တိုင်းဖြစ်တိုင်းရှင်နေတာဖြစ်ပြီးကြောက်တာဖြစ်ကြောက်တာတွေ့တာကိုတွေ့တော့အနေစမမြဲဘူးဆိုတာသူကသူသိတာဒုက္ခဆင်းရဲကြီးတယ်ပဲဘာမှကောင်းတဲ့တရားတွေမဟုတ်ဘူးဆိုတာသူကသူသိအနတ္တပုဂ္ဂိုလ်သားတော်မဟုတ်တဲ့သဘောတရားများပဲဆိုတာသူကသူသိတယ်အဲဒီတော့ဖြစ်တိုင်းမှရှိရုံနာလို့ဆွဲမှုကင်းပြောက်တယ်မမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော့သည် မမြဲတဲ့တရားပဲဆင်းရဲကြီးတယ်ပဲသဘောတရားများကြီးတယ်ပဲအနတ္တကြီးတယ်ပဲအပညာနဲ့မှရှင်းတော်ပါလိမ့်မယ်သာဆိုတာပါလေအဲဒီဆွဲလာမှုတွေကင်းရင်နိဗ္ဗာန်ရောက်တာပဲဟိုဘက်ကရောက်မှသူကဟိုဘက်ကဆွဲလာမှုတွေမကင်းသေးဒီဘက်ကနေနေနေမှာပဲဒါကို

ဘေးရန်အန္တရာယ်ရှိနေတယ်ဆိုရင်ကြားလေးရှိနေတယ်စိတ်မချဘူးဆိုတော့ဒီဘက်ကဟာတရားမဟုတ်ဘူးဘက်ကရာခေါ်တဲ့တရားတွေတဲ့ဥပါဒณะခန္ဓာ၅ပါးတရားတွေပဲဥပါဒณะခန္ဓာ၅ပါးတရားတွေမြင်နိုင်ကြတဲ့ဓဝါ၆ပါးသင်ကြားတွေ့နေရတဲ့တရားတွေဒါတွေကလည်းတရားမှရှိတာမဟုတ်ဘူးကိုယ်ကိုယ်တည်းအမြဲတွေ့နေတဲ့တရားတွေ အဲ့ဒါညာဒီဘက်ကမ်းမယ်တဲ့ဒါတရားထုတ်တဲ့ပုဂ္ဂိုလ်မှာအဲဒီအဆုံးတိုင်ရောက်သွားတဲ့အခါမှရှင်းပါတယ်ဒီဘက်ကမ်းယုံနာနေရှုနေရဟိုဘက်ကမ်းနိဗ္ဗာန်ကိုကူးသွားတာကိုနိဗ္ဗာန်ကူးပုံလေအမှန်ကိုရှင်းပါတယ်ဒီဘက်နဲ့ဟိုဘက်နဲ့အဲဒါလည်းအရှင်းကြီးပဲသူကဒီဘက်ကဝိပဿနာရှုနေတာစရတဲ့ကဒီဘက်မှာကြီးတယ်ဟိုဘက်မရောက်သေးဘူး တချို့ကဘိုးဘွယ်ရောက်ရှင်လို့စိတ်ကူးပြီးရောက်ကြည့်တယ်အဲ့ဒါကတော့သဘာဝမကြောက်စိတ်ကူးရောက်တာတကယ်ရောက်တာမှမဟုတ်ပဲသူ့သာဒီကျွေးကျွေးနဲ့သူ့လိုလိုရောက်သွားမှာစိတ်မကူးပဲနဲ့ရောက်သွားမှာဒါမှသဘာဝကြောက်ဒါရဘုန်းကြီးတွေမှာတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဘိုးဘွယ်ရောက်ပုံစောစောကပြောမထားဘူးစောစောကပြောထားရင်လိုလိုရောက်ပုံမှာစိတ်ကူးစိတ်ကူးပြီးတော့ရောက်ပုံမှာသူကစိတ်ကူးပြီးတော့ရောက်တော့ကြဟုတ်လည်းမဟုတ်ပဲနဲ့ထဲတာပဲတော့ဟွန်းသဘာဝမကြောက် အဲတော့စောစောကရောက်ပုံနေဘာမှပြောမထားဘူးရှုုံသာရှုခိုင်းတာရှုုံသာရှုနေတော့သမာဓိညာအားကောင်းလာတဲ့ခါကျတော့ဝိပဿနာဉာဏ်ကြီးပြည့်စုံတဲ့ခါကာလကျတော့ဒီဘက်ကံယုံနာခန္ဓာတွေရှင်ရှင်ရှင်ကနေဟိုဘက်ကသူ့ဟာသူရောက်သွားတာသူ့ဟာသူလွင့်စင်ကြသွားတယ်သူ့ဟာသူရောက်သွားအနာခံကြတယ်အဲဒီလိုသူ့ဟာသူရောက်တော့မှသဘောကျမှန်တယ်။ဒါကြောင့်ဒီဘက်ကဆိုတာ

ရာဇခဏမှာနာယုအပန်ယုကြသိမှုဘက်ကရမည်တယ်ဒီဘက်ကမယ်အဲဒါဒီအကုန်လုံးဒီလိုကြီးတယ်ပဲနာဇခဏနှာခေါင်းယုနာယုအရာပါနှာခေါင်းယုအနာယုနာသိမှုဒီဘက်ကဘက်ကရပဲအဲသာတိဇခဏမှာလျာယုအရာသာယုအရာသာသိမှု ဒီဘက်ကသက်သာရတယ်တွေ့ဒီစေခဏမှာကိုယောအတွေ့အထိယောအတွေ့အထိထိတည်တဲ့သဘောထိတည်တဲ့နာအဲ့ဒါဒီဘက်ကသက်သာရဒီကုစဉ်းစားကြောင်ကြည့်တဲ့ခဏမှာနှလုံးယောစိတ်နှလုံးဆိုပါတော့စိတ်ရောဝင်ရောပါတော့စိတ်နှလုံးယုတ် စိတ်နှလုံးရုပ်ဆိုလို့မပြောစိတ်ကပါနေအဲစိတ်နှလုံးနဲ့အာယုံနဲ့အာယုံကလည်းဗာမညာသူကရုပ်ရလုံးမဟုတ်ဘူးနာနေလည်းပါမညာတည်းလည်းပါအဲစိတ်နှလုံးအာယုံသဘောအာယုံစိတ်နှလုံးသဘောအာယုံကြံသိမှုဒါဒီဘက်ကမယ်တက္ကာယငါငါဥစ္စာဆွဲနေတဲ့တရားတွေအဲ့ဒါတွေငါငါဥစ္စာလည်းမဆွဲရအောင်လို့ပဲကို

အဲဒါကြောင့်သင်ရှားရှိနေယုံနွမ်းတွေမှလေသက်ကာယသင်ရှားရှိတဲ့တရားတွေယုံနာသင်ရှားရှိတဲ့ယုံနာတွေဟူသည်များသက်ကာယတွေတဲ့မြင်စေခဏကြားစေခဏခုနအကုန်လုံးပြောပြီးဒီ6ဌာနလှုပ်ပြီးတဲ့သိကျင်လည်းမရှိဘူးဒါပဲရှိတယ်မြင်စေကြားစေဓဝါ6ပါးသင်ရှားတဲ့တရားတွေအဲဒါသက်ကာယတရားတွေ အဲ့ဒီသက္ကာယတရားတွေကိုငါကောင်းမယ်အသက်ရှင်နေတဲ့ငါပဲထင်လို့ချင်းဒါဒိဋ္ဌိခေါ်တယ်သူကသက္ကာယဒိဋ္ဌိကတရားဗမာပြည်မှာတော့သက္ကာယဆိုရင်ဒိဋ္ဌိမှနေတယ်သက္ကာယကတရားဒိဋ္ဌိကတရားပဲသက္ကာယဆိုတာကယုံနာအပေါင်းဥပါဒณะခန္ဓာ၅ပါးဒုက္ခသစ္စာတရားဒိဋ္ဌိဆိုတာကတော့သူကကိလေသာပဲအဲဒီယုံနာသက္ကာယတွေကိုငါပဲလို့

အဲဒီအနေဇာတိသမနုပါဒတိတို့မှာလည်းအနေဇာရှိတယ်ဆိုတာနဲ့သမနုပါဒတိပဲပါဠိကအတူတူပဲအဲအတ္တတော်အတ္တဟုသမနုပါဒတိရှိအတ္တကောင်ပဲလို့ရှိတယ်ဒီမှာလည်းပဲရှိတယ်လို့ပဲဟောတာပဲဒါပေမဲ့လို့သူကတော့ဝိပဿနာရှိတယ်လို့တော့ဓမ္မနဂါတော့ဒီလိုအဲယုတ်ဟာအတ္တပဲစသည်ဖြင့်ဒီလိုဓမ္မနဂါနှလုံးသွင်းနေရတာတော့မဟုတ်ဘူးသူကသူယုတ်တရားတွေအာရုံပြုမိတယ်ပြုမိတယ်အဲ့ဒီအစွဲလားသူကသူဝင်ရောက်တယ်

သိတာလေးတွေမြင်လိုက်မြင်သိလိုက်ကြားသိလိုက်စိတ်ကူးစဉ်းစားကြားသိလိုက်အဲဒီသိတာလေးတွေကငါသိနေတာပဲဒီလိုထင်နေတယ်အဲသင်္ခါရအတ္တထင်တာကတော့သင်္ခါရကကိုယ်အောင်ဆောက်အောင်ထိုင်အောင်ထောက်အောင်သွားအောင်လာအောင်ပြုလုပ်နေတာငါပဲသင်္ခါရတွေကိုသူကသင်္ခါရဆိုတာပြုရဲလူကပဲလုပ်နေတာကိုအမှုကိရိယာတွေဟူသည်မြသင်္ခါရကလုပ်တယ်ရုပ်ဆိုတာကလည်းသူကတော့ဘာမှလုပ်တတ်တာမဟုတ်ဘူးသူကတော့သူများသူများက အယသေယဖြစ်နေရတယ်လို့ပဲရုပ်ဆိုတာအသေးသဘောမျိုးပဲနာငါနာငါတိုက်တွန်းပေးမှသူကရုပ်ကလှုပ်ရှားမှုတွေပါလေဖြစ်နိုင်တယ်သူကဘာမှကြောင်းကြသိတတ်တဲ့သဘောမရှိဘူးဝေဒနာဆိုတာကလည်းခံစားရုံမျှလေအကောင်းဆုံးခံစားရုံမျှပဲသူကကောင်းတဲ့သဘောဆိုးတဲ့သဘောလေးမျှပဲလို့ကောင်းကောင်းနဲ့ဆိုးဆိုးလေးဖြစ်သွားတာဒါပဲကျသူဘာမှကြောင်းကြသိတတ်တဲ့သဘောမရှိဘူး ပညာဆိုတာကလည်းပေါ်လာတာလေးမှတ်ယုံများလေးပဲသူကဟိုသင်းလိုပဲအခုယုံများပဲညမှာမှတ်တမ်းရေးတဲ့စီရင်များလိုပဲသူကဘာမှတည်တွင်ပြီးလောက်ရတာမဟုတ်သူများရေးပြီးသားကူပြီးသားဆိုမှတ်တမ်းတင်ရုံပဲသူကကြမ်းပါပြီးတော့ဘာမှလုပ်ကြမလို့ဟိုကရှိတဲ့အတိုင်းလုပ်ရတယ်ဟိုကစီရင်ပေးပေးတဲ့အတိုင်းကူပြီးမှတ်ယုံပဲရှိတယ်အဲဒီလိုမဟုတ်ဘဲနဲ့ကိုကတမင်ကစိတ်ကူပြီးအဲတမျိုးတမျိုးရေးလို့ရှိရင်လွယ်ကုန်မှာသူက

ဝိညာဉ်ဆိုတာလေးကလည်းစိတ်ကလည်းပဲသိယုံသိယုံညာလေးပဲသူဘာမှကြောက်ကြကြပါစိတ်တဲ့သဘောမရှိဘူးအမှုကရိယာတွေပြီးအောင်လုပ်နေတာကသင်္ခါရကလုပ်နေတာတဲ့သင်္ခါရပြုပြင်တတ်တယ်တဲ့သူကကိုယ်အောင်ဆအောင်ထိုင်အောင်ထအောင်သွားအောင်လာအောင်အမျိုးမျိုးသောကိုယ်မူရာတွေဖြစ်အောင်ဟာဒီသင်္ခါရကလုပ်အခုဝိပဿနာယောဂီတွေမှာကိုယ်မယ်ဆမယ်ထိုင်မယ်ထမယ်စသည်ဖြင့်ရှုမှတ်နေရတာ အဲဒီသင်္ခါရတွေမှတ်နေရတာဒီသင်္ခါရခန္ဓာတရားတွေသူတို့လုပ်နေတာပြီးတော့စကားပြောမယ်လို့ပြာမင်းနှုတ်ကပြောမယ်ဒီစကလုံးပြောမယ်ဟိုစလုံးပြောမယ်ပြောနေတဲ့စိတ်တွေအဲဒါစကားပြောတဲ့ပြောမှုသုံးမှုတွေကြည့်အောင်လည်းပဲဒီသင်္ခါရကလောက်တာပဲသူကတိုက်တွန်းနှုတ်တော်ပြီးလုပ်တယ်စိတ်ကုသနာကြံစည်မှုတွေလည်းပဲသူပဲကြံနေတာပဲဟောကြံစီတွေဖြစ်အောင်သူပဲအားထုတ်နေတာပဲ နောက်ပြီးတော့မြင်မှုကြားမှုတွေပြည်အောင်လည်းသူအထုံးမှုပါသေးတာပဲသူစူးစိုက်မှုကြောင်းကြဆိုင်မှုတွေပါနေတာပဲအဲဒီတော့အမှုကရိယာတွေကိုယ်မူရာမှုကရိယာတွေနှုတ်မူရာမှုကရိယာတွေစိတ်ကုကြစီမှုမှုကရိယာတွေအဲဒီလိုအမူရာတွေဟူသည်များပြည်အောင်ဘယ်သူကလုပ်နေလဲသင်္ခါရခန္ဓာကလုပ်နေတာအဲဒါအဲဒီသင်္ခါရခန္ဓာကိုငါလို့အချို့ကထင်နေတယ်အများကြီးဗာထင်တတ်တယ်သူထင်စေထင်စေကောင်းတယ် သူကအလုံးလုံးနေတာကိုဟိုတဲ့ကျန်ကနေဆွဲလာတဲ့အတ္တဆွဲပုဂ္ဂိုလ်တွေကတော့ဘယ်နဲ့ဆွဲတာတော့ဆိုတော့ကာရကတဲ့ကာရကအမှုကရိယာပြုလုပ်တတ်တဲ့ဥစ္စာချင်းအတ္တကောင်ပဲအတ္တအကောင်ကလို့ဟာတဲ့အသက်ရှင်နေတဲ့အကောင်မရှိဘဲနဲ့မင်းလုံးတာမလဲကြောက်ခဲတော့တုံးတို့တိုင်တို့ဘာမှမလုပ်တတ်ဘူးတဲ့

အဲဒီသင်္ခါရအမျိုးမျိုးသောမူရကရိယာတွေလုံးတာသင်္ခါရခန္ဓာသာသာသဘောနဲ့တော့သင်္ခါရခန္ဓာလည်းပြောရတာပေါ့လေဒါပေမဲ့လို့အဲဒီဆွဲလာတဲ့ပုဂ္ဂိုလ်တွေအတ္တဆွဲတဲ့ပုဂ္ဂိုလ်တွေကတော့ငါပဲလို့ဆွဲလာတယ်အဲဒီသင်္ခါရခန္ဓာတွေငါပဲလို့ဆွဲလာတယ်အဲဒါကြောင့်ခန္ဓာ၅ပါးတွေကိုငါဟု၍ဆွဲလာတာဟာဒိဋ္ဌိတဲ့တကယ်ထင်လို့ရှိရင်ဒါဒိဋ္ဌိပဲอืม

ဆင်ကြီးတွေရဲ့ကိုယ်ထဲမှာဝင်တဲ့အတ္တကြတော့ဗျာကြီးမှာသင်္ကောင်ကြီးတစ်ကောင်လုံးတော့အကြီးကြီးဖြစ်တယ်။ပိုးမွားလေးအသေးလေးဖြစ်တဲ့ခါကျတော့အတ္တလေးအသေးပါဘူး။ကြီးနေတဲ့ခါကြီးငယ်နေတဲ့ခါငယ်ပြီးအတ္တဒီလိုပဲကိုယ်တစ်ကိုယ်လုံးပြနေတယ်လို့ဘယ်လိုယူကြလဲကွာ။ဒါကြောင့်ကိုယ်တစ်ကိုယ်လုံးပြပြီးတော့ဒီနေတဲ့လည်းတချို့ကယူတယ်။တချို့ကလည်းကိုယ်တစ်ကိုယ်လုံးရင်လည်းမဟုတ်ဘူးနှလုံးအိမ်ထဲမှာဒီနေတယ်ဆိုပြီးတချို့ကယူကြ။

ပဲကျင်တဲ့အကောင်မြဲတည်ရှိနေတယ်လို့ထင်တာကနိဝါဒိအတ္တကာလကအတ္တအမျိုးမျိုးသောမူရာကရိယာတွေပြုလုပ်တတ်တဲ့အကောင်ဟာရှိတယ်အသက်ရှင်နေတဲ့အကောင်ငါကောင်ကပဲဒီမူရာတွေပြုလုပ်နေတယ်ထင်တာကာလကအတ္တတဲ့လို့အကောင်ဆိုအမျိုးမျိုးတွေခံစားနေတယ်ငါကပဲခံစားနေတယ်လို့ထင်တာကဒါကဝေရကအတ္တတဲ့ဝေရကပါဠိလိုကခံစားတတ်တယ်လို့ဆိုလို့တယ်

အဲဒီလိုမဟုတ်တော့လည်းပဲကျမ်းဂန်နဲ့ကြာကြာနာမဟုတ်တော့လည်းပဲအခုဘာမှပုံကိုယ်တွေနေရာချင်းတော့ဒီတိုင်းဆွဲလန်းတာပဲမြင်တိုင်းမြင်တိုင်းဟာငါပဲကြားရင်လည်းငါပဲနားရင်လည်းငါပဲငါကြီးတဲ့အကုန်လုံးဆွဲလန်းနေတယ်အဲရုပ်ကိုအကြောင်းပြုပြီးတော့ရုပ်ရုပ်ရုပ်ကိုကြီးတစ်ခုလုံးလည်းငါလို့ဆွဲလန်းတယ်အာရူပအတ္တတော်သမနုပသတိပဲအကောင်းဆုံးခံစားမှုလေးတွေအကြောင်းပြုပြီးတော့လည်းငါပဲငါခံစားတယ်ငါကောင်းတယ်ငါဆိုးတယ်ငါအမိခက်နေတယ်စသည်ဖြင့်ပေါ့ငါဝန်တာနေတယ်

သင်္ခါရပြုမှုတွေအာထုတ်မှုတွေငါပဲငါပြုလို့ဆိုငါအာထုတ်တယ်လို့ထင်လို့ရှိရင်လားသင်္ခါရဆွဲလာတယ်သိတာလေးဆွဲလာလို့ရှိရင်ငါသိတယ်ငါမြင်တယ်ငါကြားတယ်စသဖြင့်ဆွဲလာရင်ဒါဝိညာဉ်ဆွဲလာတယ်ခန္ဓာငါးပါးလုံးအကုန်လုံးဆွဲပါတယ်တတိပုဂ္ဂိုလ်တွေလည်းဆွဲနေတာပဲဒီလည်းဆွဲလာနေရှိနေတာอืมမြတ်စွာဘုရားဟောတဲ့တရားတော်တွေကြားနာလို့ဒီကိုယ်ထဲမှာယုတ်တရားနာတရားများရှိတယ်လို့ ဒီလိုသိထားတဲ့ပုဂ္ဂိုလ်တွေနည်းနည်းသက်သာရသိပြီးဆွဲလာမကြည့်ဘူးပေါ့လေဒါပဲရှိတယ်လုံးလုံးกินသလားဆိုတော့လုံးလုံးကတော့မกินဘူးလုံးလုံးกินတာကတော့အရိယာမဲ့ကိုရောက်မှပဲกินတယ်ခုဝိပဿနာတရားအားထုတ်လို့ယုံနာအဖြစ်ပြက်ကလေးတွေအမှန်တိုင်းသိနေပြီဆိုရင်အဲ့ဒီခါကျရင်ဒီအဆွဲလာမရှိပါဘူးမူလတုန်းကတို့ထင်းနေတာမြင်တာလဲငါပဲကြားတာလဲငါပဲအောက်မေ့တယ်ပြီးတော့ မြင်တာလေးကလည်းမြင်ပြီးကြောက်သွားတာပဲသဘောတရားပဲကြားတာလေးလည်းကြားပြီးကြောက်သွားတာပဲအဲထိပ်ပြီးတာလေးထိပ်ပြီးကြောက်သွားတာပဲစိတ်ကူးစဉ်းစားကြပြီးတာလေးစိတ်ကူးစဉ်းစားပြီးကြောက်သွားတာပဲอืมရှုတဲ့စိတ်ကလေးတွေရှုပြီးပြီးကြောက်သွားတာဘယ်မှမြဲတည်နာပြီးဒုက္ခိုက်တာမျိုးဖြစ်ပြီးပြက်သွားတဲ့သဘောတရားများပဲလို့ရွှေရွှင်ရှင်းပြီးတော့ပြီးတယ်အဲဒီခါကာလကြိုက်ဒီအတ္တဆိုရအတ္တဆိုတာဒီမှာမစွဲဘူးအတ္တဆိုတာကျင်းသွားတယ် အဲဒါအခိုက်အတန့်အချင်းကျင်းတာပေါ့လေတက္ကရာဝိပဿနာရှုတိုင်းရှုတိုင်းမျိုးစားပြီးအမှန်တိုင်းပြီးနေလို့ရှိရင်အဲဒီအတ္တဆိုတက္ကရာဒိဋ္ဌိဆိုကျင်းတယ်အဲအရိယာမဉ္ဇဉ်ရောက်သွားပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ဒီဆွဲလုံးလုံးမရှိတော့ဘူးပြန်စဉ်းစားတယ်စဉ်းစားတယ်ဟာဒီယုံနာတရားတွေယုံနာတရားတွေပဲအမှန်တိုင်းပြန်ပြီးတော့ပြီးအဲဒီအတ္တဆိုပြောက်ပါတယ်အဲဒီမရောက်သေးခင်ဆိုလို့ရှိရင်တော့အတ္တဆွဲကအနည်းနဲ့အများတော့ရှိတယ် အဲဒီအစွဲကိုသက္ကာရိတိလို့ခေါ်ပါတယ်သက္ကာယဆိုတာကသင်ရှားရှိတဲ့ယုံနာပေါင်းသင်ရှားရှိနေယုံနာတွေမှလေသက္ကာယဒါကနာဆိုပြီးသင်ရှားရှိနေယုံနာတွေမှလေသက္ကာယသက္ကာယဆိုရင်ယုံနာပေါင်းပဲဒိဋ္ဌိမဟုတ်သေးဘူးဒါလေးကြွယ်ထားတယ် သက္ကာယသက္ကာယတွင်ဟွန်းဟိုကမျိုးမျိုးဆိုလို့ရတယ်လို့သက္ကာယတွင်ငါကောင်းထင်ဒီလိုမကောင်းဘူးပဲသက္ကာယသက္ကာယမှာငါထင်တာတဲ့သက္ကာယကိုငါပဲလို့ထင်တယ်သက္ကာယမှာငါထင်တာ သက္ကာဒိဋ္ဌိမှာသက္ကာဒိဋ္ဌိသက္ကာဒိဋ္ဌိလို့ဆိုကြရလေးတော့ထည့်လို့မရတော့သက္ကာယမှာငါထင်နာသက္ကာဒိဋ္ဌိမှာဒါသက္ကာယနဲ့သက္ကာဒိဋ္ဌိကိုအောင်လို့ဒါလေးအရေးကြီးတယ်ဆိုအချို့အတူတူမှနေတဲ့သက္ကာယဆိုရင်ဒိဋ္ဌိပဲအောင်မိတယ်သက္ကာယကသက္ကာတခြားပဲဒိဋ္ဌိကဒိဋ္ဌိကြဆိုရမယ်သင်ရှားရှိနေသင်ရှားရှိနေယုံနာတွေမှလေသက္ကာယ သက္ကာယမှာငါထင်သာသက္ကာဒိဋ္ဌိမှာသက္ကာယမှာငါထင်သာသက္ကာဒိဋ္ဌိမှာသက္ကာယမှာငါထင်သာသက္ကာဒိဋ္ဌိ က္ကာယဒိဋ္ဌိသက္ကာဒိဋ္ဌိဆိုရတော့ထည့်လို့မကြည့်လို့မတည့်ရတော့အဲဒါသက္ကာယဆိုတာဘာလဲသင်ကြားရှိတဲ့ယုံနာပေါင်းသက္ကာယဒိဋ္ဌိဆိုတာဘာလဲသင်ကြားရှိတဲ့ယုံနာတွေကိုငါကောင်အသက်ကောင်သရဝါကောင်လို့အဲသင်မြင်တာသင်မြင်စွဲလမ်းတာပါတာမန်ထင်မဟုတ်ဆွဲကိုဆွဲလာတော့အဲဒီသက္ကာရီကြီးခေါ်တယ် ဆိုရမယ်မြင်စေကြားစေစသည်၌မြင်စေကြားစေစသည်၌သင်ရှားရှိတယ်သင်ရှားရှိတယ်ယုံနာပေါင်းကယုံနာပေါင်းကသက္ကာယသက္ကာယမြင်စေကြားစေစသည်၌မြင်စေကြားစေစသည်၌သင်ရှားရှိတယ်သင်ရှားရှိတယ်ယုံနာပေါင်းက င်ရှားရှိတဲ့ယုံနာအပေါင်းကိုသင်ရှားရှိတဲ့ယုံနာအပေါင်းကိုနာကောင်တရားကောင်ဟုထင်နာကနာကောင်တရားကောင်ဟုထင်နာကသက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိသင်ရှားရှိတဲ့ယုံနာအပေါင်းကိုသင်ရှား

ဒါကဒိဋ္ဌိမဟုတ်သေးဘူးအဲဒီတရားရှိတဲ့ယုံနာအပေါင်းကိုငါကောင်းပဲအသက်ရှင်နေတယ်ကောင်းပဲဘတ်တော်ပဲဘတ်တော်နဲ့ငါနဲ့အသက်ရှင်နေတာလည်းဒါအတူတူပါပဲအဲဒီလိုအသက်ရှင်နေတဲ့အကောင်းနေအပြင်ပြင်လို့ရှိရင်အဲဒါကသက္ကာရိတိခေါ်တယ်အဲဒီသက္ကာရိတိဒီကြီးဆုံးကအဲဒီသက္ကာရိတိကျင်းအောင်လည်းကျင့်ရမှာသက္ကာရိတိကျင်းသွားမှသူကအပေလေးပါးကစင်တာရလုံးမြောက်သွားတယ်ဒီချို့ကတော့ ဟိုလိုလည်းပြောတတ်ကြတယ်တရားထုတ်ခြင်းသက္ကာရိတိကင်းရမယ်သက္ကာရိတိမကင်းလို့ရှိရင်နိဗ္ဗာန်မရောက်နိုင်ဘူးဒီလိုလည်းပြောကြတယ်အဲ့ဒါကတော့ဒီလိုတော့မဟုတ်တတ်ဘူးသက္ကာရိတိစောစောကကင်းနေရင်ဘာအထုတ်ကြရှိတော့တော့သက္ကာရိတိကင်းသောတာပန်ဖြစ်နေမယ်ထုတ်ကြလို့ရောပါဘူးပြီးနေသူစားသောတာပန်တော့ဖြစ်ပြီအဲ့ဒါကတော့မဟုတ်ဘူးသူစားတချို့ပုဂ္ဂိုလ်တွေကအဲ့ဒီလိုပြောတတ်တယ် ဒါလူတွေ6လုံးအကြည့်ရရောက်တယ်ဒါကတော့သက္ကာရိတိသုသောကกินရမယ်ဆိုတာမဖြစ်နိုင်ဘူးလို့ဆိုတာတော့မဖြစ်ဘူးသက္ကာရိတိဆိုတာဘယ်ကြမှာกินလို့ဆိုသောတာပတိမဲ့ရောက်မှာกินတယ်သောတာပတိမဲ့မရောက်သေးခင်ဝိပဿနာရှုနေတဲ့သင်္ခါရုပ္ပခာညာရောက်နေလဲกินတယ်လို့တော့မဆိုရဘူးသူကသို့တော်လည်းအဖြစ်တော့ဖြစ်ခဲတယ်ပေါ့လေဝိပဿနာဉာဏ်နဲ့ယုံနာနဲ့ဖြစ်လိုက်ပြက်လိုက်တယ်ရှုမှတ်ပြီးတော့တွေ့နေတဲ့ပုဂ္ဂိုလ်ကဒီကိုယ်ထဲမှာအတ္တကောင်ရလို့မရှိဘူးဖြစ်ပြနေတဲ့တရားတွေပဲဆိုတာ ရှင်းပြီးတော့သိနေပါတယ်ဒါပဲမဲ့လို့အဲ့ဒါလောက်နဲ့ရထားလို့ရှိရင်တော့ကြတော့နားနေရင်တော့ကြတော့အတ္တလေးဟုတ်ထမရဲ့ပြန်ဖြစ်လာမှတော့ကြဝိသိကိစ္စရောက်လာမယ်ဝိသိကိစ္စအကောင့်လာပြီးတော့ဟာအတ္တလေးရှိနေတာပါပဲဆိုပြီးအတ္တဒိဋ္ဌိပြန်ဖြစ်နိုင်တယ်ဖြစ်နိုင်တဲ့သဘောရှိတယ်အဲဝိပဿနာညာအစဉ်တိုင်းအထုလို့အနုလောမညာကနေပြီးတော့ကုတ္တရဘူညာ

ကျမ်းသာနဲ့လောဘတွေဒါမရှိတာဘူးအဲဘယ်လေးပါးကြလို့လဲကျမ်းသာနဲ့ဒေါသတွေဒါမရှိတာဘာမှလောဘဒေါသကတော့သူကကင်းတာမဟုတ်တော့သူများလိုပဲဇီဝရေးလုံရခံရဝါရလာရဒါမှမဟုတ်အာယုန်တွေသုံးဆောင်ခံစားမှုတွေဒီလိုတွေအခုရှိနေတာရှိနေတော့မှတ်တမဲ့ကြည့်မယ်ဆိုရင်တော့အတူတူလိုပဲအောင်းမရတယ်သူများလိုပဲဝါလိုက်လာလိုက်စားလိုက်တောက်လိုက်လှုပ်လိုက်ကိုင်းလိုက်ဒီလိုနေနေတော့အတူတူလိုပဲသင်ရတယ်ဒါပေမဲ့လို့

အတ္တဆိုတာပြန်ပြီးတော့ဝင်မယ်ဆိုဝင်လာနိုင်နေတယ်သူကကောင်းလေးရှိထင်ပါရဲ့ရှိဟာရှိတာဟုတ်တာပါပဲလို့ဒီလိုလည်းပဲသွဲလာနိုင်နေတယ်သူကအရိယာမဉ္ဇဉ်ရောက်ပြီးသားပုဂ္ဂိုလ်ကတော့စဉ်းစားတိုင်းဆင်ခြင်တဲ့အတ္တလေးမရှိဘူးယုံနာနေဝိပဿနာရှိတုန်းကဖြစ်ပြနေတဲ့တရားတွေတွေ့ခဲ့တဲ့အတိုင်းပဲဟောဒီတိုင်းပါပဲဒီလိုဖြစ်ပြနေတာပဲမပြီးလို့ပဲယုံနာမျှပဲဆိုတာပြန်ရှင်းနေတယ်အကောင်းလေးမရှိဘူးအဲဒါကြောင့်

ငါချမ်းသာရကောင်းစားရအောင်ငါနဲ့သက်တဲ့ပုဂ္ဂိုလ်ချမ်းသာရကောင်းစားရအောင်ဆိုပြီးတော့သူမလုံးတင်တာတွေလုံးတာဒီအတ္တဇေမရှိတဲ့ပုဂ္ဂိုလ်ကအဲငါလေးကောင်းစားအောင်လို့မကြောက်ကြတော့ဘူးဘာလို့လဲသူကငါဆွဲအဆွဲကမရှိပဲဟာကိုညုံနာသင်္ခါရတရားတွေပဲဒီသင်္ခါရတရားတွေအတွက်ငါကောင်းစားအောင် မလုံးနိုင်ပါဘူးမတော်တာတွေမလုံးပြင်ဘူးပြီးတော့သူတော်ဘာတွေလည်းပဲငါလိုသတ္တဝါလိုအောင်တင်တဲ့ဒီကောင်းနေပြေးပါစေ ပြက်ပါလေစသည်ဖြင့်ဒီတယောက်လည်းသူကအဲ့ဒါတွေကြောက်ကြမဆိုင်ဘူးသူကအဲ့ဒါကြောင့်သူမှအပယ်လေးပါးကြားလောက်တဲ့ပယ်လေးပါးကိုကြားစင်နိုင်တဲ့ကိလေသာတွေကင်းတယ်တဲ့ဒါသက်္ကာတွေဒီကင်းမှုအရေးကြီးပါတယ်ခုနပြောတဲ့ကြားကြီးတဲ့ထင်ရှားရှိတဲ့ယုံနာအပေါင်းကိုငါငါကောင်တရားကောင်းမှုထင်တာကသက်္ကာဒိဋ္ဌိမြင်နိုင်ကြတဲ့ ကယ်ရှိတာတော့ဟုတ်နေတာပဲနေတဲ့ခါကလာတကယ်ရှိတာဟုတ်တဲ့သက်္ကာယိဒိဋ္ဌိသက်္ကာဒိဋ္ဌိသက်္ကာယိသင်္ချာရှိသောယုတ်တာအပေါင်း၌ဒိဋ္ဌိငါပဲတတ္တဝါကောင်းပဲအသက်ရှိတဲ့ကောင်းပဲဟုထင်မြင်ယူဆဆွဲလာခြင်းမီသက်္ကာဒိဋ္ဌိသက်္ကာဒိဋ္ဌိမီသက်္ကာဒိဋ္ဌိသင်္ချာရှိနေတဲ့ယုတ်တာတွေကိုပဲယုတ်တာရလို့မပြီးပဲနဲ့ဖြစ်ပြနေတဲ့တရားလို့မပြီးပဲနဲ့ အနိစ္စဒုက္ခအနတ္တလို့မသိပဲနဲ့အသက်ရှင်နေတယ်ကောင်းလေးပဲလို့အသက်ရှင်နေတယ်ကောင်းပဲလို့သူတို့ထင်တာအဲ့ဒါသက္ကာရိတိခေါ်တဲ့အဲ့ဒီသက္ကာရိတိဟာအရိယာမဲ့အောက်တဆုံးသောတာပတိမဲ့ရောက်လို့ရှိရင်ကိုသာကျင်းရတယ်မကြမ်းမို့ယုံနာအစု၅ကောင်းဟုယုံနာအစုဆိုတာနဲ့ခုနတရားကြည့်တဲ့ယုံနာပေါင်းတဲ့အတူတူပဲယုံနာအစု၅ကောင်းဟုသင်မှုမရှိပါဘုန်းကြီးသောင်းမှုပေးတာဒါလေးရယ်သင်ရစရာခဏခဏဆိုတာရနေပါမယ်ယောဂီဟောင်းနေဆိုတော့အဲဆိုရမယ် ယုံနာစုယုံနာစုဘာကောင်ဟုဘာကောင်ဟုကျေမှုမရှိပါကျေမှုမရှိပါယုံနာစုယုံနာစုဘာကောင်ဟုဘာကောင်ဟုကျေမှုမရှိပါကျေမှုမရှိပါယုံနာစုဘာကောင်ဟုကျေမှုမရှိပါ င်ရှားရှိတဲ့ယုံနာစုကြားစေခဏမှာသင်ရှားရှိတဲ့ယုံနာစုနာမ်စေစားစေဒုတိစေခဏမှာသင်ရှားရှိတဲ့ယုံနာစုကိုယ်စေဆန့်စေလှုပ်ရှားပြုပြင်စေမှာသင်ရှားရှိတဲ့ယုံနာစုစေကုစနာကြံစီစေမှာသင်ရှားရှိတဲ့ယုံနာစုကျူစေမှာစေမှာသင်ရှားရှိတဲ့ယုံနာစုအကုန်လုံးကယုံနာစုတွေကြီးတယ်ပဲ အဲဒီယုံနာစုတွေငါပဲငါငါကပြီးမြင်တယ်ငါကကြားတယ်ငါကနှလုံးသွင်းတယ်ငါဆင်ခြင်တယ်ငါရှုတယ်ငါကိုယ်တယ်ငါဆန့်တယ်စသည်ဖြင့်အသက်ရှင်နေတဲ့ကောင်ကတကယ်လုံနေတယ်လို့ထင်လို့ရှိရင်ဒါသက္ကာရိတိကိုတရားကြီးယုံနာပေါင်းနေအသက်ရှင်နေတဲ့သတ္တဝါကောင်ငါကောင်ပဲလို့ထင်တာသက္ကာရိတိအဲဒီသက္ကာရိတိမျိုးမရှိဘူးတဲ့ရိယပုဂ္ဂိုလ်မှာမရှိဘူးဒါကိုဆိုတဲ့ယုံနာစုငါကောင် အဲဒီသင်္ချာရှိနေယုံနာအစုကိုအသက်ရှင်နေတဲ့ငါကောင်းပဲလို့ရှင်းမှဆွဲလာမှုမရှိပါဘူးတဲ့အဲဒီမရှိအောင်တော့အထုရမှာအဲဒီသက္ကာရိတိဒါကအခုကစလို့ပြောတာဒီနေရာမှာသက္ကာရိတိကတော့ဒီမှာမပါဘူးသက္ကာရာပဲဒီမှာပါတယ်လုံးဝဒါပဲမဲ့လို့သက္ကာနဲ့သက္ကာရိတိနဲ့လုံးနေလို့ဆိုတော့ကသက္ကာရိတိနဲ့ခွဲပြောနေရတာ

နေဒုက္ခသစ္စာတရားတွေကြီးရရှုနေတာပဲရောက်နေတော့ဆိုဒီဘက်ကမယ်ရှိတယ်ဟိုဘက်ကမရောက်သေးဘူးနော်ဒါရင်ဟိုဘက်ကကြော်ပြီးတော့ရှုလိုက်ပါလားဆိုဒီလိုကြော်ရှုလို့တော့မရှိဘူးဒီလိုရှုလို့ရှိရင်လွယ်လေးနေမှာဒီလိုရှုရင်လွယ်လေးဖြစ်မှာပုံမှာနိဗ္ဗာန်ဟိုဘက်ရွှေ့ပါလားဆိုဒီလိုရှုလို့မရဘူးကိုယ့်အကိုရွှေ့လို့မပြေဘူးဟွန်းဒီကျို့တရားအထုတ်ကြတယ်ဝိပဿနာဉာဏ်နဲ့သူဟာသူလိုပဲအစဉ်စဉ်တက်ကြတယ် နာမယူပါပြိစီရညာဆိုပြီးတော့လည်းအဲနာနာတရားယုတ်တရားနာနဲ့နာတရားယုတ်တရားနာနဲ့ယုတ်တာရှိပြီးစသည်ဖြင့်နှလုံးသွင်းပြီးတော့နာမယူပါပြိစီရညာလောက်တာကိုပြီးတော့အကြောင်းနဲ့အကျိုးတရားတွေဆင်ခြင်ပြီးတော့အကြောင်းကျိုးတရားနာမရူပပြိစီရညာကတော်တော်ကြည်ပြီးလို့သူဟာသူယူဆပြီးတော့သူဟာသူရွှေ့တယ်ပြိစီရပြိခါညာရောက်အကြောင်းနဲ့အကျိုးဆင်ခြင်ညာရောအကြောင်းနဲ့အကျိုးဆင်ခြင်လို့တော်တော်လေးကြာလာတော့ကြည်လောက်ပြီးဆိုပြီးတော့တခါ

တဖန်ရှုသင်္ခါရုပ္ပခါနဲ့တခါတည်းသင်္ခါရုပ္ပခါမှာလည်းရှုပုံတွေပါသေးတာကိုကြားကလည်းအဲ့ဒါနဲ့လိလိရှုပုံတွေတခါတည်းနှလုံးသွင်းပြီးတော့ရှုဒါလို့သူတို့ကိုယ့်ဟာကိုယ်ညာနေကိုတက်တာကိုဒါပဲမလို့သူတို့ဘယ်ကြတော့ရပ်သွားတော့ဆိုတော့သင်္ခါရုပ္ပခါနေပြီးတော့အရိယာမညာကြတော့ဒီကြတော့တက်လုံးမဖြစ်ဒီကြတော့အဲသင်္ခါရုပ္ပခါညာကြည်ပြီးဒီခါချင်းအနုရောမညာကနေပြီးတော့ မဲ့ညာတက်လိုက်မှပဲလို့ဒီလိုတက်လို့ကမရှိဘူးဒီလိုတက်တော့လည်းသူဟုတ်မှာမဟုတ်ပဲဟောဒီကြတော့ရှိကပိုင်းနေတော့ကိစ္စမရှိဘူးရှိကပိုင်းနေတက်လာတယ်မယ်လို့ကိစ္စမရှိဘူးဟိုကတော့ဝိပဿနာညာဆိုတာကတော့သူကတက်ကျင်တက်ကြကျင်ကြကိစ္စမရှိဘူးအရိယာမဲ့ညာကတခါတက်ပြီးကြလို့မရှိဘူးသူကထက်တယ်သူကအရိယာမဲ့ညာကတက်ပြီးရင်တော့သူကတက်ပြီးရမှာပဲ ဒီဘက်ကငါတရားတွေပဲအမှန်တိုင်းရှုနေရမြင်တိုင်းကြားတိုင်းဓဝါ၆ပါးအခုရှုနေရတာအမှန်တရားသဘာဝကြပါတယ်အဲသဘာဝကြတာတွေလည်းပြီးအောင်လို့ခုနပြောပြီးပြီအဲဒါဒီဘက်ကတရားတွေရှုနေရတာတဲ့ဒီဘက်ကတရားတွေရှိနေတဲ့ညကာလပါလုံးတော့ဘေးရတော့မกินသေးဘူးပဲမกินသေးရင်ဟိုဘက်ရှုပါတော့လားဆိုတော့ကိုယ့်အကိုရှုလို့တော့မဖြစ်ဘူးဒီလိုပဲရှုရမှာဒီလိုရှုပြီးတော့သွားတော့ဟိုဘက်ကရောက်အဲဒါ

ဒုက္ခသစ္စာ၌တွင်ဝင်သောယုံနာပေါင်းဤအဒီဝဇနာအမိပေ၏အဲဒီရားကြီးတဲ့ယုံနာပေါင်းအမိပဲတဲ့တရားကြီးတဲ့ယုံနာတွေကိုတွေ့နေတဲ့များကာလပါလုံးဒီဘက်ကမှရှိသေးသည်ဒါပေမဲ့လို့ဒီဘက်ကအသုံးကျပါတယ်ဒီဘက်ကကပဲရှုပြီးတော့ဟိုဘက်ကရောက်အောင်ဟိုဘက်ကကိုမျှော်ရှုလို့မဖြစ်ဘူးအဲဒီလိုပုဂ္ဂိုလ်တွေ ဘုဒ္ဓတာလည်းရှိပုံမရပါဘူးသူတို့ဟောပြောနေကြတယ်ပြောနိဗ္ဗာန်အာရုံပြုပြီးတရားထုတ်တယ်ဆိုတာကိုနိဗ္ဗာန်နှလုံးသွင်းပြီးတော့နေပြီးတာပဲဒီလိုပြောတယ်နိဗ္ဗာန်နှလုံးသွင်းတယ်ဆိုတာကဒါအရိယာမေဖို့မှာနှလုံးသွင်းလို့ဖြစ်တယ်သိဉ္စိတ်နဲ့နှလုံးသွင်းလို့ဖြစ်တာမဟုတ်ဘူးအဲဒါမဖြစ်နိုင်တဲ့အလုပ်တွေပါပဲဒါပဲလို့ဘုသူတာမရှိတဲ့ပုဂ္ဂိုလ်ကပြောဘုသူတာမရှိတဲ့ပုဂ္ဂိုလ်ကယုံပြီးဒီလိုအာထုံတာတွေလည်းရှိတာပဲသူက အဲဒါသဘာဝမကြတဲ့ဥစ္စာတွေအဲသဘာဝကြတဲ့တရားကတော့ဒီလိုပဲဥပါဒနာခန္ဓာ၅ပါးတရားတွေပဲရှိရတယ်ဥပါဒနာခန္ဓာ၅ပါးတရားတွေအမှန်တိုင်းပြီးတော့နေသဒုက္ခနာတာတွေအမှန်တိုင်းမြင်ပြီဆိုရင်နောက်ဆုံးပဲရောက်သွားတယ်လို့ဘုရားပြောတယ်လေအဲဖြစ်ခိုက်ဖြစ်တိုင်းမှရှိရုံနာစု ဆွဲမှုကင်းပြောက်သည်တဲ့ဖြစ်တိုင်းဖြစ်တိုင်းမှတ်ပါမြင်တိုင်းကြားတဲ့ဓဝါ၆ပါးကသင်ပေါ်လာတဲ့သက္ကာယခေါ်တဲ့ဒုက္ခသစ္စာတရားတွေကိုအဲတွေ့တိုင်းတွေ့တိုင်းမှတ်ပါတဲ့မှတ်လို့ရှိရင်ဘာဖြစ်တော့ဆွဲလာမှုတွေပြောက်ပါလိမ့်မယ်မြဲတယ်အဲမမြဲခြင်းရဲ့သဘောပဲညာနဲ့ရှင်းတော့သည်တဲ့မမြဲဘူးလို့လည်းသိသွားပါလိမ့်မယ်ဆင်းရဲတွေကြီးတယ်ပဲလို့သိပါလိမ့်မယ်တဲ့ အနာတ္တသဘောတရားများပဲဆိုတာလည်းသိပါလိမ့်မယ်တဲ့ဒီလိုသိအောင်လို့အားထုတ်ရတာကုဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေသမထဉာဏ်လောက်ကစပြီးဒါလေးတွေကသိလာပါတယ်တို့ရှိတော့မှမသိလို့ပဲအရှုတော့မြင်တာလေးတွေကြားတာလေးတွေအဲဒါလေးတွေကခဏမစက်ဖြစ်ပြနေတဲ့တရားတွေပဲမြဲတဲ့တရားဘာမှမရှိဘူးဘာမှကောင်းတဲ့တရားတွေလည်းမဟုတ်ဘူးဖြစ်ပြီးကြောက်သွားတာပဲသူသဘောတည်းသူ့အသူဖြစ်ပြနေတာပဲတို့အစတုန်းကတော့ တစ်သက်လုံးတစ်ဘဝလုံးအသက်ရှင်နေတဲ့အတ္တကောင်အသက်ရှင်နေတဲ့ငါရှိနေတဲ့အောင်းနေတယ်အခုဒီလိုမရှိဘူးဖြစ်ပြနေတဲ့သဘောကြီးတယ်ပဲအနိစ္စဒုက္ခအနတ္တတွေရှင်းပြီးတော့သိနေပုံသမထနာညာကဒီလိုသိပါတယ်ညာထဲတဲ့ပုဂ္ဂိုလ်ထက်တဲ့လောက်သိတယ်ဒုရိယဘေယဆိုတော့ဒါသိလာတာပဲမင်္ဂညာမှာပိုသိရဲ့ဗျာအရင်ကနိဗ္ဗာန်တွေအထက်ကျအကုန်လုံးသိပါတာပါပဲသင်္ခါရုပ္ပကညာဆိုပြောကြမရှိဘူးနိစ္စဒုက္ခအနတ္တတွေသိတယ်အဲဒါမမြဲစင်းရဲ့သဘောပဲညာနဲ့ရှင်းတော့သည် ကြီးရဲ့အထက်ညာနဲ့ရောက်လေလေကိုယ်ပိုင်ညာနဲ့ရှင်းလေလေသိလေလေပဲဒီလိုသိဖို့အရေးကြီးတယ်အခုတရားထုတ်ရတာဒီလိုနိုင်ပိုင်းလေးမဟုတ်ဘဲနဲ့ဒီနေ့လောက်မဟုတ်ဘဲနဲ့နေရာသုံးရက်လောက်လည်းမဟုတ်ဘဲနဲ့ဒီမှာသို့ကြောင်အားထုတ်ရတယ်ဒါဘာဖြစ်လို့အားထုတ်ရတော့ဆိုဒီညာနေကိုယ့်အကိုရှင်းအောင်လုပ်နေရတာကိုယ့်အကိုအားထုတ်မှကိုယ့်အကိုရှင်းမှဆရာကနေပြီးတော့

မကြိုသေးလို့ရှိရင်လည်းဆရာလေးပါလေးတိုက်လိုက်တကားရင်းနဲ့လောင်းလိုက်ထုလိုက်နယ်လိုက်ညှစ်လိုက်စင်ကြယ်လားမစင်ကြယ်သေးဘူးမစင်ကြယ်သေးလို့ရှိရင်ထပ်ပြီးတော့တခါဆပ်ပြန်နဲ့ဒါတိုက်လိုက်အဲရင်းနဲ့တခါလည်းနယ်နယ်ပြီးတော့ညှစ်ထုံးလိုက်အဲဒီတော့ထထလို့ရတယ်ဒီမောင်းများစွာလုပ်တဲ့ခါကျတော့တခါလည်းကြီးညော်တယ်အကုန်လုံးစင်ကြယ်သွားအဲ့လိုပဲဝိပဿနာဉာဏ်ကတစ်ချိန်တစ်ချိန်နည်းနည်းလေးရှိုံနေသူဟာ ကိလေသာကြီးကြီးကစဉ်းစားမဟုတ်ဘူးတရားလက်တဲ့တော့ခါကာလတော့တရားနာရင်နဲ့တရားရင်တည်းမဲ့ဖို့ရတော့တယ်ရှိတယ်အဲဒါတွေကတော့ရှိရှိသောဘဝတွေကသူဟာမဲ့ဖို့ရကနေပုဂ္ဂိုလ်တွေမဲ့ဖို့ရကနေပုဂ္ဂိုလ်တွေဒါဟိုရှိတုန်းကသူကမဲ့ဖို့ကိုမယူသေးလို့သာကြွပါမီဆူတောင်းနေလာတယ်ခုကတော့လည်းဆော်ပြလက်ထက်ကြမှာပဲ သူတို့ကြွတောင်းဝင်ကြရတချို့ဆူတောင်းတာရှိတယ်ဟိုကမက်ဖို့တွေရလောက်တဲ့အခြေအနေရှိပြီမဲ့လို့မရသေးဘူးသူကမသွားကျင်သေးတဲ့ဟာကိုမသွားကျင်သေးရင်မသွားဘူးဒီလိုပဲမသွားကျင်သေးရင်မသွားဘူးဒီနေ့ကလည်းတခါပြောပါရောသီဝါဆရာတော်ကြီးတွေပါမထေကြီးတွေပါပေါ့မထေကြီးတွေကမသေးတာမကြမ်းမှဖြစ်တော့ပဝဉ္ဉင်က၁၂ယူဇနာကဆိုတာ ဉာဏ်နာမထေကြီးပြိဋိနိဗ္ဗာန်သာလိမ့်မယ်ဆိုပြီးတော့လာကြပြိဋိနိဗ္ဗာန်သာမလာပြီးတော့ဖူးမြေကြပူဇော်ကြကြရောကြကိုလာကြအဲကြတော့တတိယဟန်တစ်ပါးကကပ်ပြီးတော့သူ့ဆရာတော်ကြီးကိုမေးတယ်ရှင်ဘုရားရဟန်းကိစ္စများပြီးပါဗလားလို့မေးတော့ဟာငါရဟန်းကိစ္စမပြီးသေးဘူးဘာဖြစ်လို့တုံးဘုရား ငါအရိမေတ္တရာမြတ်စွာဘုရားဖူးမလို့အရိမေတ္တရာမြတ်စွာဘုရားဖူးမလို့အရိမေတ္တရာမြတ်စွာဘုရားလက်ထက်ကြတော့မှပဲငါနိဗ္ဗာန်ယူမလို့ဒီလိုဆူတောင်းထားတယ်ဆိုတော့ရှင်ဘုရားဒီလိုဆိုလို့ရှိရင်လူတွေကတော့ပဝိညာဉ်ကလာကြတယ်ဗျာရဟန္တာပရိနိဗ္ဗာန်ဆံတယ်ဆိုပြီးတော့ဖူးမြော်ကြတော့ကြမလို့ပူဇော်ကြမလို့လာကြတယ်ဒီလိုရဟန်းကိစ္စမပြီးသေးဘူးဆိုရင်အကုန်လုံးစိတ်မချမ်းသာတွေဖြစ်ကုန်တော့မှာပါပဲဗျာလို့ပြောတော့ အဲ့ဒီမထေကြီးကပြောအေးဒါချင်းလည်းငါထူပေးဦးဆိုပြီးတော့ထူပေးထူပေးပြီးတော့ကဲမင်းလည်းပဲဒီမဲ့ထွက်အောင်ငါဒီမှာစစ်စစ်ညီညီတပါးတည်းတရားအထုတ်လိုက်ဦးမယ်ဆိုပြီးတော့တရားအထုတ်တော့တရားရဟန်းကလည်းပြင်မဲ့ထွက်တကားလေးပိတ်ပြီးကစီသေးတယ်ဟိုကကျန်းခောက်လာတောက်တောက်တောက်ခေါ်တော့ဩဆရာတော်ကြီးဘာများပြောစရာရှိလို့ပါလဲဆိုပြီးတော့တပည့်ကပြန်လာဘာဘာကြီးလဲရှိလို့ပါတော့ဆရာတော် ဘာကိစ္စမှမရှိပါဘူးတဲ့ကိစ္စပြီးပြီလို့ပြောတယ်တို့ဗျာညာလာပါလားညာလာတော့မပြောနဲ့ဥစ္စာအရေးကြီးတာကသီလစင်ကြယ်ဖို့အရေးကြီးတယ်ဟွာ60ဆိုတော့အသက်80လောက်ဖြစ်မှာပေါ့အဲဒီလိုရောက်သေးတယ်ဟောတူပါသီလဟာညှိုးနွမ်းတယ်လို့မရှိခဲ့ဘူးတဲ့သူမှတခါလဲ အဲသီလမစင်ကြယ်တာတော့မရှိခဲ့ဘူးလေအဲ့ဒီသီလစင်ကြယ်ဖို့အရေးကြီးတယ်သီလစင်ကြယ်လို့ရှိရင်တရားအထုတ်လိုက်ဖြစ်ပါတယ်ဆိုပြီးတော့သူကအားပေးစကားပြောအဲ့ဒါအခုပြောချင်တာကတော့တခြားမဟုတ်ဘူးအဲ့ဒီမထေကြီးဟာသူအခုဘဝတွင်လွယ်လွယ်လေးတရားထုတ်လို့မဲ့ဖို့ရနိုင်တဲ့ရဟန္တာဖြစ်နိုင်တဲ့ပုဂ္ဂိုလ်ကြီးဒါပေမဲ့လို့သူအရိမတိယဖျားဖူးမယ်လို့ဆိုပြီးတော့နေနေတယ်ကဲ၍သာတတိယဟန်ကမလျှောက်ရသူဒီတိုင်းမဲ့သူသွားတော့မှာနူး သွားတော့တော့ရိမရိယဘုရားလက်ထက်ကျသူလွယ်လွယ်လေးမဲ့ဖို့ရောက်မှာပေါ့သူခုအခုပဲရောက်တော့မှသာပဲသူကအခုဘုရားလက်ထက်အခုဘဝတင်တော့မှမဲ့ဖို့လွယ်လွယ်ကူကူလေးသူကအခုခဏလေးထိုင်ပေးပါအောင်ဆိုပြီးတော့ပြင်မဲ့ထွက်ရုံလေးဘယ်လောက်ကြာမလဲ10မိနစ်2မိနစ်လောက်ရှိမှာပေါ့ဘယ်လောက်တင်းတွေမဲ့ဖို့ရောက်နိုင်တဲ့ပါရမီအခြေခံတွေရင့်နေတာရှိရဝိပဿနာတွေတက်သူအထုတ်ထားပါလိမ့်မယ်အထုတ်ပြီးသားဖြစ်ပါလိမ့်မယ်ဝိပဿနာတွေကသူတခါရုပ္ပခဏညာရောက်အမေနနေကြီးအထုတ်တာဖြစ်ပါလိမ့့်မယ်အဲဒါ အဲဒီလိုရှင်းရှင်းသောဘုရားတွေကဝိပဿနာဉာဏ်နဲ့ရင်းပြီးတော့နေအောင်အားထုတ်ပြီးတော့အဲဂေါရမဘုရားလက်ထက်ကြမှာပဲကျွတောင်းဝင်လို့တဲ့ပုဂ္ဂိုလ်တွေဆူတောင်းရှိတဲ့ပုဂ္ဂိုလ်တွေကဒီမှာညစွာဘုရားတရားဟောတဲ့ကတပုဒ္ဒဂါထာတခဏလေးအတွင်းမှာပဲဘုရားဒီမှာနေရောက်ကြတာအဲပါတွေကပါရမီရင့်နေတဲ့ပုဂ္ဂိုလ်တွေအဲကြောင့်ရောက်ကြတာအဲဒီလိုမရင်သေးတဲ့ပုဂ္ဂိုလ်တွေမှာဆိုရင်တော့သူက

ဒီဘက်ကကနေဟိုဘက်ကသူ့ဟာသူသွားမှာပဲဒီဘက်ကလို့ဆိုရတဲ့သင်ရှားရှိတဲ့ယုံနာအပေါင်းမြင်စေကြတဲ့ဓဝါ၆ပါးမှာသင်ရှားပေါ်နေတဲ့ယုံနာအပေါင်းကတက္ကာယခေါ်သည်ဒုက္ခသစ္စာဝေလေခေါ်သည်ဥပါဒနာခန္ဓာ၅ပါးဝေလေခေါ်သည်ဒီတရားတွေကိုဝိပဿနာရှုရတယ်ဒီတရားတွေရှုလို့ရှိရင် จิตတိုင်းမှရှုယုံနာစုဆွဲမှုကင်းပြောက်သည် မမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော့သည်မမြဲဆင်းရဲသဘောပဲညာနဲ့ရှင်းပါလိမ့်မယ်။ဘာလို့လဲတော့ဆိုจิตတိုင်းจิตတိုင်းတရားတွေဟာယုံနာခွဲလို့ရှိရင်ယုံနဲ့နာကြီးတယ်ပဲမျက်စိကမြင်စေခဏ၌မျက်စိနဲ့ဆင်းငါယုံမြင်တာသိတာကနာရှိကခွဲခဲ့ပြီဒီနည်းခွဲခဲ့ပြီ တော့မြင်စေခဏမှာယုံတာထို့တူကြားစေခဏလည်းဒီတိုင်းပဲနားနဲ့အတန်ကယုံကြားတာသိတာကနာနာစေခဏစားစေခဏအတူတူပဲတွေ့ရစေခဏ၌ကိုယ်နဲ့အတွေ့ကယုံထိတာသိတာကနာရှိရခွဲခဲ့တယ်အဲဒါယုံနာတရားတွေပဲအဲဒီယုံနာတရားတွေမှားလို့အပြည့်ပြည့်ကလေးတွေသိလာတဲ့အခါမှာအနေဆစပြီးပေါ်လာပြီးတော့ကြောက်သွားလို့အနေဆမမြဲတဲ့တရားပဲ

အာမကိုလောက်တာလည်းရှိတယ်ပဂတိပုဂ္ဂိုလ်တွေဝေဒနာဒုက္ခမြင်နေတာကအာမကိုရဘူးဒါကတော့ဒါကတော့ခွေးတွေကစပြီးတော့သူနာရင်နာမှန်းသိနေအဲ့ဒီဥစ္စာမဟုတ်ဘူးအခုဝိပဿနာရှုလို့နာရင်နာပါလေဖြစ်ပြသွားနာပါလေဖြစ်ပြဒီလိုသိတာတော့ဒါကတော့ခုတ္တမှာလေဒါပေမဲ့လို့ရေးကြည့်တာကတော့သင်္ခါရဒုက္ခမြင်မှုရပိုပြီးရေးကြည့်တယ်ဖြစ်ပြသွားလို့ဆင်းရဲတွေပဲလို့ဆိုတာမြင်ရတယ် သူသဘောတည်းသူဖြစ်ဖြစ်သွားလို့အနာတ္တတရားတွေပဲဆိုတာမြင်ရတယ်အဲဒီလိုရှင်ရှင်ရှင်နဲ့ပြီးနာဒါသမန္တနာညာသုံးသသမန္တနာညာသူကပဲဖြစ်တယ်သမန္တနာညာရှင်းလာတဲ့အခါအဖြစ်ပြက်ကလေးတွေမပိုင်ချပြီးတော့ပြီးလာတယ်ဥရိယတရားအဖြစ်ပြက်တွေနိုင်လာတဲ့အခါကျတော့အဖြစ်တော်မထင်တော့ပြက်ကြီးတယ်မှတ်တယ်မှတ်တယ်အပြက်အပြောက်ကြီးတယ်တဲ့ဘင်္ဂညာပေါ့ဟွန်းမှားရတဲ့အာယုံရောမှတ်ပြီးတဲ့စိတ်ရောဖြစ်ပြင်းပြောင်းဖြစ်ပြင်းပြောင်းတယ်လို့ထင်နေတာ အပင်ကညာတော့ပင်ကညာထင်တော့ဗရပေးထင်လာကြောက်စရာကောင်းတယ်ထင်လာတယ်အာရီနောအပြည့်မြင်လာတယ်နေပင်ကညီးငွေလာတယ်မပြောတော့ဘူးမကောင်းတဲ့ဟာဥမာတော့ဘယ်ပြောတော့မလို့လူတွေကောင်းတယ်လို့ပြောနေတာအဲကောင်းတယ်တင်ပြောနေတာပဲသူအဲနေပင်ကညီးငွေလာတော့လွံ့မြောက်ခြင်းနဲ့မုသိလူများတာညာဖြစ်လာတယ်လွံ့မြောက်ခြင်းနဲ့လွံ့မြောက်အောင်အာထုတဲ့ပြိသိက္ခာညာဖြစ်လာပြိသိက္ခာညာကအာထုတော့ရင်းကျက်လာတဲ့အခါသင်္ခါရုပ္ပကလိလိပြုတဲ့သင်္ခါရုပ္ပကညာဆိုတာဖြစ်လာတယ် အဲလိုဥပဒနာဉာဏ်နဲ့သင်တိုင်းတက်လာပြီးနောက်လူလုံးမဉာဏ်ကနေပြီးတော့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တရားကိုသာဟိုဘက်ကရောက်သွားရမှာဒီဘက်ကတရားတွေရှိနေဟိုဘက်ကသူ့လိုလိုရောက်ရမှာဒါကရည်ကြီးပါတယ်အဲဒီနေ့တော့ဟိုဘက်ကတော့မပြောသေးဘူးသူကဟိုဘက်ကကတော့နားကြမှာပြောဒီနေ့တော့ဒီဘက်ကနေပဲဒီဘက်ကတရားတွေရှိဒီဘက်ကတရားတွေမှာအနိစ္စဒုက္ခအနတ္တတွေပြင်းပြင်းနေပြီးရင်ဟိုဘက်ကတော့ရောက်ပြီတဲ့ဒါပဲ ဖြစ်တိုင်းမှရှုယုံနာစုဆွဲမှုကင်းပြောက်သည်ဒီတိုင်းမှရှုယုံနာဆွဲမှုကင်းပြောက်တယ်ဘယ်လိုကင်းလို့မမြဲစင်ရဲ့သဘောပဲညာနဲ့ရှင်းတော့သည်ဆွဲမှုကင်းပြောက်ရင်ဆွဲမှုကင်းပြောက်မဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ကြီးတဲ့အဲဆွဲမှုကင်းပြောက်လို့ရှိရင်တော့ဘုရားကနိဗ္ဗာန်ကိုရောက်ပါလိမ့်မည်တဲ့ခိုင်းဒီလိုမှုကလေးတော့ဆိုကြအောင်လေဆိုပြီးနဲ့နည်းနည်းသိအောင်ပါလို့ဟိုရှိဆက်ပြီးတော့ဟောနေတယ်တရားမဆုံးသေးဘူး ဖြစ်တိုင်းမရှုဖြစ်တိုင်းမရှုယုံနာစုယုံနာစုဆွဲမှုကင်းပြောက်သည်မမြဲစင်ရဲ့မမြဲစင်ရဲ့သဘောပဲသဘောပဲညာနဲ့ရှင်းတော်သည်ညာနဲ့ရှင်းတော်သည် จิตใจมาชุจิตใจมาชุยုံနာစုယုံနာစုဆွဲမှုကင်းပြောက်သည်ဆွဲမှုကင်းပြောက်သည်မမြဲခြင်းရဲ့မမြဲခြင်းရဲ့သဘောပဲသဘောပဲဉာဏ်နဲ့ရှင်းတော်သည်ဉာဏ်နဲ့ရှင်းတော်သည်ဆွဲမှုကင်းပြောက်ဆွဲမှုကင်းပြောက်မလန်းပေါက်မလန်းပေါက်ဆရောက်နိဗ္ဗာန်သည်ဆရောက်နိဗ္ဗာန်သည်ဆွဲမှုကင်းပြောက်ဆွဲမှုကင်းပြောက်မလန်းပေါက်မလန်းပေါက်

ကိလေသာကလည်းပဲလေးကပယ်မှာသူကကိလေသာတွေအကုန်ပါကိုအဲဒီတော့အရိယာမဲ၄ပါးနဲ့၄ပိုင်းစဉ်တိုင်းသူကကူးသွားအဲဒီတော့ကူးပုံလည်းမကင်7ပါးတရားတွေကပြောအောင်အဲပြောပြီးတော့မှဒီနိဗ္ဗာန်ရောက်ပုံမှာသုံးတော့သုံးလို့ပါလေတရားနောက်တရင်မပြီးမလားဒီနောက်တရင်မပြီးမလားပြီးတော့ပြီးလို့ပါဒီနေ့တော့ဆောင်ပုံလေးဆိုပြီးတော့သိကြအောင်လုပ်ကြတယ်မွေလေးကောင်ကမွေလေးကောင်ကလေးပါဗုဒ္ဓလေးပါဗုဒ္ဓ သငါးပြာသာခန္ဓာနှင့်ဝိညာယံပဲသဆွဲကြကြောင်းရွာပြည့်သုံးညာသောက်သွာရကိုယောက်ကတပုံ၆အာယုံဟုသုံးစုံသည်များ ကြ၍ဝေမာကြ၍ဘောကလေးတွေဘောကလေးတွေမြစ်ပင်လေဤမြစ်ပင်လေဤဝေကံသာဤဝေကံသာသက္ကာယမသက္ကာယမဓိမနိဗ္ဗာန်ဓိမနိဗ္ဗာန်ဘုကံထံသို့ဘုကံထံသို့စိတ္တမဂ္ဂင်စိတ္တမဂ္ဂင်ပေါင်းဖွဲ့စင်၍ပေါင်းဖွဲ့စင်၍အတွင်ကူးရဲ့ အာထုတ်ချက်ဖြင့်ကိုယ်ပဲအရာကိုယ်မြောက်သူမှာသန္တာရီကောင်းစွာညွန်ကြားကဲသူကတရားမြတ်စွာရီအဲဒီအာတိဝိသောကမသုတ္တံတရားတို့ယူဇနာကမှာသာကြဓမ္မသနာကုသကစေတနာရဲ့အစွမ်းအမှုပေါ်တို့ကြောင့်ကုလျာဏပရိသံတို့အကောင်းတို့သည်